ဤတော်ခင်ခင်ဦးလာချင်းတော်မြတ်ကျွယ်နှဖက်မိဘအမှုထားကြသည့်ဥအောင်ထေတော်တင်တင်မြင့်သားမောင်နေလင်းသမီးမချင်းချင်းမမာလာမြင့်မသူဇာမိသားစုတို့ကမျက်နှာကျက်ပံကာသုံးလက်လူသားချင်းကိုအကြောင်းပြုပြီးတကလာကောင်းမှုပြုလုပ်ကြတဲ့နေ့မြတ်မင်္ဂလာခါတော်ဝယ်နှလုံးမှန်ပြင်းတန်ရှင်းရှင်ဖို့ ဖရာရှင်တရားတော်အရှင်သံဃာတော်ရှင်မြတ်တို့ရဲ့ကျေးဇူးဂုဏ်အာယုံယူ၍ လောချီမိုရှိခိုးကြောကတရဏဂုံသီလစောက်တည်ကြရအောင် ရှင်ဖယားတပိတော်များသည်ဘုရားတရားသံဃာယတနာသုံးမဆရာမိဘအနန္တ၅ပါးခင်မွန်ကြီး7ပါးတို့အား ပြမမိသောကြည်ပါစေပြမရှိသောကောင်းညိုချမ်းသာဖြစ်ပါစေဤနှထွေဖြင့်ယိုသေးစွာရှိခိုးပူဇော်ခုမြော်မှလျော့ ကတော့ပါဤရှင်ဖျားမြတ်စွာဘုရားပညာထားသောဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိ ဒုတိယမိဗုဒ္ဓံတရဏံဂိသာမိဒုတိယမိဓမ္မံတရဏံဂိသာမိဒုတိယမိသံဃံတရဏံဂိသာမိဒုတိယမိဗုဒ္ဓံတရဏံဂိသာမိဒုတိယမိဓမ္မံတရဏံဂိသာမိဒာတိယံပိဗုဒ္ဓံတရဏံဂိသာမိဒာတိယံပိ ဓမ္မံတရဏံဂိသာမိတတိယံပိသံဃံတရဏံဂိသာမိတတိယံပိဗုဒ္ဓံတရဏံဂိသာမိတတိယံပိဓမ္မံတရဏံဂိသာမိတတိယံပိသံဃံတရဏံဂိသာမိကိုတတ္တတာကိုတတ္တတာကိုွယ်ရာကို ဘုရားသာဖြစ်ပါ၏ကိုတတ္တာကိုဝေယတရားသာဖြစ်ပါ၏ကိုတတ္တာကိုဝေယသံဃာသာဖြစ်ပါ၏ဤသို့အားဖြင့်ကိုဝေအားထားရာတရဏဂုံသုံးပါးနှင့်တကား တတ်မှုရှောင်ခြင်းယဟနာသွင်ကြည်လင်တိခါထိတ်မာဤခိုးမှုရှောင်ခြင်းယဟနာသွင်ကြည်လင်တိခါထိတ်မာဤမမြတ်မှုရှောင်ခြင်းသို့ယဟနာသွင်ကြည်လင်တိခါထိတ်မာဤလိမ်မှုရှောင်ခြင်း ဆောင်ခြင်းသာနာတွင်ဤလင်သိက္ခာသိပါ၏ရည်မှုရှောင်ခြင်းမှုရှောင်ခြင်းသာနာတွင်ဤလင်သိက္ခာသိပါ၏ညသာရှောင်ခြင်းသာနာရှောင်ခြင်းသာနာတွင် ဤပင်ဒိဋ္ဌာဒိဋ္ဌာဤယောမှုလျှောက်ခြင်းယောမှုလျှောက်ခြင်းဉာဏနာပင်ဤပင်ဒိဋ္ဌာဒိဋ္ဌာဤမြင်မှုလျှောက်ခြင်းမြင်မှုလျှောက်ခြင်းဉာဏနာပင်ဤပင်ဒိဋ္ဌာဒိဋ္ဌာဤဤသို့အားဖြင့်ဤသို့အားဖြင့်အနာဂါယဟနာတို့သည်အမြဲမပြတ် ရှစ်ပါးသီလလုံခြုံတော်မူကြသကဲ့သို့သောကနာကယဟနာတို့ဤသီလဂုံကိုဥဇော်သောအဖြစ်တရားနာစဉ်ရှစ်ပါးသီလကိုခံယူကျင့်သော သောက်တိပါဤရှင်ဖျာအပမဒေနသံပါရိထာယနေ့အေးမြကြည်လင်ညနေကျက်ပင်္ဂါသုံးခုတို့ကိုလှူဒါန်းခြင်းအကြောင်းပြုပြီးတော့မိမိတို့ဘဝလူဖြစ်ရာကာလဖျားပွင့်ရာခေတ်မှာသစ်လွင်ချမ်းမြေ့တဲ့ ကောင်းကျိုးအဝဝဖြစ်ကြစေဖို့ဩဝါဒခံယူပြီးတော့တရားဓမ္မကိုနာယူခြင်းသုံးညကာလီနာဓမ္မသဝနာမင်္ဂလာယမြတ်စွာဘုရားကတင့်တင့်လျောက်ပတ်တဲ့အခါတရားကိုနာယူရခြင်းဟာမင်္ဂလာတပါးမင်္ဂလာဆိုတာမင်္ဂံပပံဒုနာတိစေနတိတိမင်္ဂလာယ မကောင်းမှုပဲဖြောက်ကောင်းမှုရအောင်စောင့်ရှောက်တတ်တာမင်္ဂလာပါပဲမိမိတို့ရဲ့မကောင်းမှုတွေကိုပဲဖြောက်ကောင်းကျိုးချမ်းသာတွေရအောင်စောင့်ရှောက်တတ်တာကိုဘာခေါ်တယ်လဲမင်္ဂလာအေးမင်္ဂလာလို့ခေါ်တယ်မင်္ဂဒိဋ္ဌဓမ္မိကသမ္မာယိကဟုတ်တယ်လာတိကနာတိဘောတတိတွေမင်္ဂလာအယယခုအသက်ရှင်စေဆိုတဲ့ပိစခကာလ နောင်ဘဝအလီလီဆိုတဲ့တမလွန်ဘဝတို့မှာလည်းပဲမကောင်းမှုပဲဖြောက်ကောင်းမှုရအောင်စောင့်ရှောက်တတ်တာကိုမင်္ဂလာလို့ခေါ်ပါတယ်တဲ့။အေကုသိုလ်ပြုခြင်းဖြင့်ယခုဘဝမှာလည်းပဲကြည်လင်ချမ်းမြေ့မှုရှိရတယ်။နောင်ဘဝဆက်ဆက်မှာလည်းကြည်လင်ချမ်းမြေ့မှုရှိရမယ်။ အဲဒီလိုယခုရော နောက်မှာချမ်းသာအောင်ဆောက်ရှောက်တတ်တာကိုဘာခေါ်တယ်လဲအေးမင်္ဂလာလို့ခေါ်တယ်အခုနှစ်ဦးမင်္ဂလာလို့ဆိုရမှာပါပဲမြန်မာလာဇန်9ရက်နေ့ကနှစ်ဆန်းတရက်ဆိုတော့အခုမှ10ရက်17ရက်ဆိုတော့နှစ်ဆန်း6ရက်ပဲရှိပါသေးတယ်တပတ်တောင်မပြည့်သေးဘူးပေါ့နော်ဒါကြောင့်ဆိုလိုက် နေဟောင်းလွန်မြောက် နေသေးရောက်ထွန်းတောက်မင်္ဂလာရှိပါစေထွန်းတောက်မင်္ဂလာရှိပါစေနေဟောင်းလွန်မြောက်နေသေးရောက်ထွန်းတောက်မင်္ဂလာရှိပါစေထွန်းတောက်မင်္ဂလာရှိပါစေအေးဒါကုရှင်ချင်းလိုက်နာရမှာတဲ့ငါတော်အဖြစ်ရေချိုးပြီးသား တန်ရှင်းလတ်ဆသောဝိမြန်ဝိရမွှေးကြံသင်းမြန်ဒီအမွေနန္တာလိမ့်ချေသလို1363ခုနှစ်ဟောင်းကိုလွန်မြောက်၍1364ခုနှစ်တဲ့မင်္ဂလာရောက်တဲ့အချိန်ခါကာလမှာဘုန်းကြီးတို့တရားတော်မှာများထွန်းတောက်မင်္ဂလာခေါင်းကမင်္ဂလာဆိုတာမကောင်းမှုပဲဖြစ်အောင်ကောင်းမှုရအောင်ကိုယ့်ကိုယ်ကိုစောင့်ရှောက်ရမှာ သူများကစောင့်ရှောက်ပေးလို့မရပါဘူးကိုယ်သွားမှကိုရောက်တယ် ကိုစားမှကိုဝတယ်ကိုပြင်းမှကိုလှတယ်ကိုအားထုတ်မှကိုရမယ်မှန်ရလားမှန်ပါဘူးမိဘဘုရားရှင်မျိုးများဆိုတာကတော့ခိတ္တခဏယာယီအခိုက်အတန့်သဘောလေးသာပါအမိဘကသာသမီတွေရွေးမွေးမယ်ရိုးရှာဆင်းရဲမယ်ပညာသင်ပေးမယ်အေးယောဂဖြစ်ရင်စိတ်ကုပေးမယ်ဒါပေမဲ့လို့ဒါတွေကအားလုံး ဒိဋ္ဌဧကံအမှန်မဲလားဆိုတော့မဟုတ်ပါဘူးခိတ္တခဏအခိုက်အတန့်ယာယီသဘောအကူအညီလောက်တာရှိတာခုနကနေမကောင်းလို့ကိုယ်စိတ်ကူပေးတယ်ဆိုပေမဲ့သာသမီကရှင်းမတော့ရင်ယောဂပျောက်ပါမလားမပျောက်ပါဘူးအဲ့တော့ကိုယ်တိုင်ကိုယ်ချာကိုကမကောင်းမှုပဲပြောကောင်းမှုရအောင်ရှော့ရှော့တတ်ရမယ်ငယ်ချင်းတောင်ကြီးကလေးဘဝကစားပြီးတော့တို့သားတို့သမီးတို့ကိုကိုကောင်းအောင်နေရမယ် နှုတ်ကိုကောင်းကောင်းပြောရမယ်စိတ်ကိုကောင်းအောင်ကြံရမယ်အဲ့ဒါမှအစာကောင်းအနှောင့်သေးကြဆိုတာလို့အရွယ်ကြီးရင်လည်းအခါကြတော့လေကိုကောင်းနှုတ်ကောင်းစိတ်ကောင်းလေးတွေနဲ့ပြည့်စုံကိုယ်လည်းပြည့်ကင်းနှုတ်လည်းပြည့်ကင်းစိတ်လည်းပြည့်ကင်းတဲ့ဖြင့်ဟောမိမိတို့မှနေတဲ့အခါပေါ်ပေါ်ပါပါရှင်းရှင်းတန်းတန်းမပူမပင်မကြောက်မကြမတောင့်တမဲ့သောက ဝေဒနာမဖြစ်ရဘူးမှန်ရလား ေလောကပြောကြတယ်တာကုငေကမဆုံးမမိဘတလီယံသူမြည်တယ်ကိုသားသမီးတွေချေအားလွန်ပြီးတော့မကောင်းတာတွေပြုပြောကြံနေမိဘကဟဲ့ဒီလိုမပြောရဘူးဒီလိုမလုပ်ရဘူးဟဲ့ဒီလိုမပြောရဘူးဒီလိုမလုပ်ရဘူးဒီလိုမကြံရဘူးလို့အဲ့လိုမိဘကထိမ့်သိမ့်ပြီးတော့ပေးရတယ် အဲလိုမိဘကထိမ့်သိမ်းသလိုသားတို့သမီးတို့ကလည်းလိမ္မာရင်ကျေးဇူးမိရဲ့ကျေးဇူးဖရဲ့ကျေးဇူးအဲ့ဒါတွေထောက်ထားပြီးဩတို့မိဖေကအစာရှားကြွေးတယ်အိုးပေးတယ်ပညာသင်ပေးတယ်ကျမကြီးအတွက်ဆိုပြီးအထောက်ကိုပြုတယ်လို့သားသမီးလေးတွေက လိမ္မာရင်ကြီးစွာနဲ့ပညာသင်ခြင်းသင်စမေစာခြင်းစာရေချိုခြင်းချိုလို့ဒီယောဂဗျာဖြစ်ပွားတဲ့အခါစိတ်တောက်ခြင်းတောက်မှသာလျှင် ယောဂဝေဒနာပျောက်ပါတယ်ဟုတ်ကလားနောက်ဆုံးကြတော့ကတဲ့ဥနာတိနဲ့တွေ့တယ်ဒီဥနာတိတွေ့တဲ့အခါမိဘတွေဥနာတိကြလို့တနည်းမိဘတွေအိုကြလို့သားလိမ်မသမီးလိမ်မာတွေက ဖေတို့မိတို့သားတို့သမီးတို့ပေါ်ကျေးဇူးနဲ့အင်မတန်ကြီးမားလို့ဖေတို့မကြီးတို့မအိုပါနဲ့သားတို့သမီးတို့အိုဝေဟစီလို့ပခူးမြောင်းအိုလို့ရရလားမရပါဘူးရဘူးအိုရင်အိုနှစ်ဦးလုံးအိုကြမှာ ဒီတဘာဝကပြောင်းလဲလို့ရတာမဟုတ်ဘူးအေးသမီးငယ်သားငယ်လေးဒီအမှန်ပြင်းထန်နေယောဂဖြစ်သွားတော့အိုးအရွယ်နဲ့မလိုက်အောင်သူတို့တွေပင်ပန်းရှာမှာပဲအဲ့ဒီသားတို့သမီးတို့ခံစားရတဲ့ယောဂကိုအရွယ်ကြီးရင်နဲ့ဖေးမေးတို့ပဲခံစားပါရစေလို့ပြောင်းလဲခံစားလို့ရသလားမရပါဘူးရနိုင်ဘူးအေးနောက်တစ်ခုသိတယ် မိဘတွေဆုံးမသေးမဲ့အခါသားတို့သမီးတို့ကအိုးသားတို့သမီးတို့အပေါ်မြင့်မွတ်တောင်းမကရေကြီးပြမက သမုတ်တရာပင်လင်အနဝါရေပြင်းမြမကစัจ java လာမြမကမူးကောင်းကင်မြမကကြီးမားတဲ့မိဘတို့မတိကြပါနဲ့မိဘကိုခြေစွဆတ်တော့အပြင်ကိုယ်စလဲပြည့်၍သားတို့သမီးတို့သာသေပြရစီဆိုလို့ရမလားမရပါဘူးအဲအဲ့ဒါပဲဒါကြောင့်ဆိုဩဘေဒုက္ခ တွေ့ကြုံရမိဘသာသမီမကဲနိုင်ရာဓုပစ္စည်းမကဲနိုင်အိုအိမ်တိုက်တာမကဲနိုင်ကဲတူတူအိုကြတဲ့အခါမှာတဲ့ရာဓုရှိစိန်နေ ဒါဒီလက်ဆောင်တစိုးပေးပြီးတော့မအိုးပရခြေနဲ့မနာပရခြေနဲ့မသေးပရခြေနဲ့လို့တောင်းတာလို့ရသလားမရဘူးတဲ့အဲ့ဒီကိန်းတွေနီးလေးကိုသဘောထားမိမိဘဝကလည်းပဲတတိနာမခြင်းညာနဲ့ရှင်း၍မသွားတဲ့နာမသွားနဲ့မစားတဲ့နာမစားနဲ့မလုံတဲ့နာမလုံနဲ့ရေမချိုးချိန်မချိုးနဲ့ဟုတ်လားအေးဥစ္စာကံဆောင်အသက်ညာဆောင်တဲ့ဥစ္စာကိုဘာဖြစ်တယ်ကံဆောင်ရတယ် ကံမရှိရင်တော့ညာရှိတိုင်းမွဲဆိုတာလို့ပဲမရဘူးဥစ္စာကတော့ဒီကံတစ်ချက်လှုပ်လိုက်ရင်လည်းပဲဥစ္စာပစ္စည်းတွေအများကြီးဆိုပြီးတော့ဖြစ်ပေါ်လာနိုင်ပါတယ်အေးအဲ့ဒါကြောင့်ဥဒ္ဒါဥစ္စာကိုကံဆောင်ဟောအသက်ကိုတော့ညာငှဆောင်ရရှင်ချင်းချင်းချင်းတွေ့တွေ့တော်တော့မျောမျောမင်းမင်းတိုင်းတိုင်းဒါဒါလူကြီးသူမကဘဝတွေ့ကြုံတဲ့သာရုသမီးတို့ဒီချိန်ဒီလိုကိုထမိုးနဲ့ဒီချိန်ဒီလိုစာ စာမစားနဲ့ဒီချိန်ရေမချိုးနဲ့ဒီချိန်မအိတ်နဲ့ အဲဒီလိုပြောဆိုတဲ့အခါသားလေးမသမီးလေးမတို့ကဖေးမေးရဲ့မေတ္တာကိုထောက်ထားပြီးတော့မစားမသင့်နာမစားမသွားသင့်နာမဟုတ်မသွားမဟုတ်သင့်နာမဟုတ်လို့မလုတ်သင့်နာမလုတ်ဖဲနေမှကျမ်းညာမှာမှချမ်းချမ်းသာသာရှိကြမယ်မဟုတ်လားမှန်ပါပါအေးဒါကြောင့်ဥစ္စာကတော့ကံပြီးသမျှပဲဘလောက်ကြီးပွားချမ်းသာခြင်းလို့မှမရပါဘူးဒါပေမဲ့အသက်ကိုတော့ညာလေးနဲ့ချင့်ချိန်ဆောင်ရဟုတ်ပလား အေးအဲ့ဒါကူလို့နေဘူးကြီးရဲ့သားတို့သမီးတို့ခဏလေးနဲ့သွားကြထီးလေးနဲ့သွားကြမိဘကတော့အဲ့ဒါလောက်ပြောနိုင်တာပဲမျက်ွယ်ကြတော့24နာရီလုံးမိဘကတောက်ထောက်ကြည့်နိုင်တာမဟုတ်ဘူးဒါလေးဒီသမီးလေးတွေကအမြဲတမ်းခေါင်းနေခေါင်းမောမအုံနောက်ထဲမှာနှလုံးသားထဲမှာအမိဘပြောတာကိုမြေဝဲမကြနားထောင်ရမယ်လို့ဆိုမှအေးကို့မှာအနာကင်းကင်းအန္တရာယ်ရှင်းရှင်းနဲ့ချမ်းသာခြင်းဖြစ်ရမယ်မဟုတ်လား ဒါကြောင့်နေဟောင်းလွန်မြောက်နေဟောင်းလွန်မြောက်နေသေးရောက်နေသေးရောက်ထွန်းတောက်မင်္ဂလာ ရှိပါခြင်းထွန်းတောက်မင်္ဂလာရှိပါခြင်းနေသေးမင်္ဂလာနေသေးမင်္ဂလာချိန်အခါချိန်အခါစိတ်မှညင်မဲကင်းပါစေစိတ်မှညင်မဲကင်းပါစေနေသေးမင်္ဂလာနေသေး ချိန်အခါစိတ်မှညင်မဲกินပါသည်တကူလာသ9ရက်မြန်မာနှစ်ဆန်းတရက်ကစပြီးတော့ဒီဘက်ဟာနှစ်သိမင်္ဂလာကူ9ရက်ပဲရှိအောင်မှာပေါ့နော်အဲအဲ့ဒီလိုဆိုပြီးတော့နှစ်သိမင်္ဂလာမှာရေချိုးပြီးတဲ့အခါသာတို့သမီးတို့အကြီးအကျယ်မလူမပေးရအောင်တတိတတိပြုပြီးတော့မိမိတို့ခန္ဓာကိုကြည့်ရှုထိမ့်သိမ့်ရမယုံရင်ကိုင်းကလေးငယ်ရင် ရေချိုးဝတ်သားသိမိတဲ့ကရွှွန့်နဲ့ပက်ကြည့်ပါလားဘလောက်စိတ်ဆိုးမလဲလို့စိတ်မဆိုးပြီဘူးလားစိတ်ဆိုးတယ်ဘာမလို့လဲကိုကရေချိုးပြီးတော့တန့်စင်ထားတာအဲ့ဒီလိုပဲအခုနှစ်သက်မင်္ဂလာမှာဒီနှစ်ပါလုံးဒါတို့သမီးတို့ကစားပြီးတော့အလုံးခန္ဓာဝန်ရှိတဲ့လူတိုင်းပဲတဲ့ အေးကာယကအညီအကျေးဝစီကအညီအကျေးမနောကအညီအကျေးမဖြစ်ရအောင်တတိနဲ့ထိနေရမယ်။ဘာနဲ့ထိရမလဲ။အေးလူကြီးကတော့အသိရှိလို့ဒါလူငယ်ကအာတို့လူငယ်ပဲတို့ကလေးပဲလို့အဲ့ဒါလိုတော့စင်ကြီးမပေးနဲ့ကလေးမိခဲကင်လဲပူတာပဲလူကြီးမိခဲကင်လဲပူတာပဲဘယ်သူဟာပို့ပူမလဲကလေးကပို့ပူတယ်ကလေးကအသားရည်နှုညံ့တော့ကဟောသူ့ကိုလောင်ကျွမ်းသွားနိုင်တယ် အဲဒါကြောင့်ကလေးကလည်းပဲအာဒုငငယ်လေးပဲဒုဘာဘာဖြစ်မှလိုက်လို့အဲဒီလိုမအောင်မင်းနဲ့လူကြီးကလည်းကလေးငယ်သဘောလို့ဆိုပြီးတော့အဲလွတ်မပေးရဘူးထိုင်းနေတဲ့နေရာဌာနမှာပြောဆိုဆုံးမရမယ်ကိုကသာကလေးလို့ဆိုပြီးခွင့်လွတ်ပေးမယ်အကုသိုလ်ကခွင့်လွတ်ပါမလားမလွတ်ပါဘူးခေါင်းကပြောသလိုမိခဲ့ဘသူကိုင်းကိုင်းပူရာပဲအဲ့တော့အကုသိုလ်ဘသူပြုပြုဆင်းရဲကြိုးခံစားရမှာပဲမှန်ရဲ့လားမှန်ပါဘူးဒါကြောင့်မိဘတွေကို မဆိုရဘူးမဆက်ရဘူးမဆူရဘူးမဆောင်ရဘူးဒီဘဝနဲ့လုံးမကုန်းလည်းနဲ့တဲ့ဝါပါတော့ကြီးနေနဲ့လူဖြစ်အောင်ကျွေးမွေးလာခဲ့ရတဲ့မိဘတွေအဲ့ဒါသားတို့သမီးတို့ကိုကိုယ်တိုင်ငယ်စဉ်တုန်းကပြုစုတာမသိရင်ကိုညီကိုညီမလေးတွေကိုမိဘပြုစုတာမြင်နေတာပဲဟုတ်တယ်မဟုတ်လားနှုတ်ချိုးတိုက်ကြွေးတယ်တို့စွတ်တော့ရတဲ့နှုတ်ရည်ဟာ အမေရဲ့သွေးဗျနှုတ်ရည်တစ်ဆက်ဟာသွေးအဆက်80နဲ့ညီမျှ အဲ့ဒါသားတို့သမီးတို့မှတ်ထားနော်အေးမိဘကကိုယ့်ကိုဘလောက်ချစ်တယ်လဲသွေးကိုဖောက်တိုက်ထားတာတာမန်တစိမ့်ရင်တွေးထွက်အောင်လုပ်ကြည်စမ်းမနိုင်ရင်သာရှိရမယ်ပြန်ပြီးတော့အသက်ဖက်တွေတွေခုခံမယ်အခုတော့မဟုတ်ကြီးကြီးဖြူဖြူကိုသားလေးသမီးလေးတွေမစွမတော့ခြင်းစွတ်တော့ခြင်းအာမိဘများကတယုတရကယုကရင်ချော့မြူပြီးတော့နှုတ်တိုက်ကြတာတွေမြင်မှုကြပါတယ်နော် အေးအဲ့ဒါကြောင့်သားတို့သမီးတို့ကသွေးစုပ်ဖောက်ကောင်မဖြစ်ကြခြင်းနဲ့ဟုတ်လားအေးသားလိမ္မာသမီးလိမ္မာသားကောင်းယရနာသမီးကောင်းယရနာ ဖြစ်ကြဖို့မိဘရဲ့ကြီးစုကိုထမိုးထားပြီးတော့အာကိုနှုတ်စိတ်တို့ဖြင့်ငါတို့မိဘကဖရာတရားနဲ့တန်ခါနဲ့နေတာငါတို့ကပေါက်လို့ပဲစားနေလို့မတော်ဘူးအေးအဲ့ဒါလို့ဆိုပြီးတော့ကိုပြုမှုလဲဆင်ခြင်းနှုတ်ပြောဆိုလဲဆင်ခြင်းစိတ်အချာစီလေးတွေလဲဆင်ခြင်းရမယ် အဲလိုစင်ရင်စင်ရင်တတိနဲ့ထိန်သွားရင်ဟောတနှစ်ပတ်လုံးကိုမှဖြူရှင်အေးများတဲ့စေတနဲ့ငါအဖေမေတို့စကားနားထောင်နေပညာသင်ဆိုတော့ပညာသင်တော့ဟောငါတနေ့တည်းအောင်လာပြီငါနဲ့ပတ်သက်ပြီးတော့အဖေမေတကွဲမှစိတ်မချမ်းသာရမဖြစ်စေရဘူးဖေမေများတနှစ်ပတ်လုံးငါတို့အတွက်ပြုံးပြော်ကျဉ်နှူးချမ်းမြေအေးများကြတယ်လို့အဲ့ဒီလိုဝမ်းမြောက်ရမှာဟုတ်လားဆိုတနှစ်ပတ်လုံးစိတ်ဖြူဖုံး ရှင်ပြုံးကြည်သာရှိပါစေရှင်ပြုံးကြည်သာရှိပါစေတတ္တဝမန္တမြတ်တတ္တဝမန္တမြတ်ကျမ်းမာကြကျမ်းမာကြအေးမြချမ်းသာရှိပါစေအေးမြချမ်းသာရှိပါစေတတ္တဝမန္တမြတ်တတ္တဝမန္တမြတ်ကျမ်းမာကြကျမ်းမာကြအေးမြချမ်းသာရှိပါစေအေးမြချမ်းသာရှိပါစေအေးအလုံးလူဟာလူပဲအေး အဲနှစ်ပုတ်ခွက်လိုက်ရင်တလောကလုံးအဖေဟာယောက်ျားမျိုးအမေဟာမိန်းမမျိုးဆိုတော့အားလုံးအဖေဆိုရင်လည်းယောက်ျားချင်းဆွေမျိုးတော်ကြတယ်အမေဘက်ကဆိုရင်လည်းမိန်းမချင်းဆွေမျိုးတော်ကြတယ်ဆွေမျိုးသားချင်းညီကိုမောင်နှမဆိုတာကိလေသာမကင်းညာလို့ကြောက်ကဆဖြစ်ကြအောင်တော့ဟောမခေါ်ရင်သာနေရမယ်မတော်ရင်မနေရဘူးဆိုသလို ဒီရွှေဒီမျိုးတဝုတ္တရင်တရီတမီနဲ့တောက်နေကြစားနေကြတာဆိုတော့ပြန်ပြီးသိမြတ်သွားကြတယ်ခွင့်လွတ်ကြတယ်ဟုတ်လားအဲဒီလိုပဲတဲ့အလုံးသောတ attva တွေပုံမှန်လည်းပဲဘုရားကျမ်းမာကြီးချမ်းသာကြီးလို့ကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာ ထားကြရမယ်ကာယကမေတ္တာဆိုတာတပည့်တို့လက်တွေပြောရရင်ဟောကြောင်းကမရတဲ့မမျက်မိုက်ပေါက်နေလာသုတ်တင်တယ်အဲ့ဒါကိုယ့်ရဲ့ကိုယ်အမှုနဲ့အာလုံးတန်ဃာတွေအပိဋ္ဌတ်တွေ သူတော်ချင်းတွေဩကြည်လင်ချမ်းမြေ့မှုရသွားတာချမ်းသာသွားတာဟာကာယကမေတ္တာကိုယ်နဲ့သူတစ်ပါးချမ်းသာအောင် လုပ်ပေးတာကိုကာယကမေတ္တာလို့ခေါ်ပါတယ်ကိုယ်နဲ့သူတစ်ပါးချမ်းသာအောင် လုပ်ပေးတာကာယကမေတ္တာအဲခုသားတို့သမီးတို့ကလေးတို့မြတ်မောင်ပေါင်းင်းတုတ်ပညာတဲ့ကိုယ်ကာယနဲ့ပြုလုပ်တာမေတ္တာကဟောဆရာတော်တန်ဃာတော်များဒီထဲမှာလာတဲ့ဥပုသ္တညာတွေယောဂီများဒီထဲမှာလာတရားအားထုတ်တဲ့ယောဂီများ ဒီမှာလာရောက်တက်ကိုကြတဲ့အပရိသတ်တွေကဟဲ့ကိုမြင့်ကြီးကตายာလိုက်တာအေးချမ်းလိုက်တာဆိုပြီးသူတို့ကိုတဲ့ကိုကိုနဲ့ချမ်းသာအောင်ပြုပေးလို့အဲ့ဒါကာယကမေတ္တာဗာမေတ္တာတို့ကာယကမေတ္တာတို့အတူအဖေအမေတို့လည်းကိုတတ်နိုင်သမျှအိယာခင်းခြင်းအိယာတွေခောက်သိမ့်ပေးခြင်းအာဖေမေတို့ကိုကိုခောက်ပေးခြင်းတတ်နိုင်ရင်ဖွရှောပေးခြင်းသကံခွဲရောက်ခါလဲစေကြောပေးခြင်းအဲအဖေမေတို့ရည်တောက်ခြင်းနဲ့တွေးရည်ခတ်ပေးခြင်းစသည် ဘာရကိစ္စကလေးတွေပြုတ်ပေးတာအဲ့ဒါကိုနဲ့မိဘများ ချမ်းသာအောင် ပြုလုပ်ပေးလို့ဘာခေါ်တယ်လဲဟိဟုတ်ပြီဗျာကိုနဲ့သူများချမ်းသာအောင်ပြုလုပ်ပေးတာမှန်သမျှကိုအေးအဲ့တော့တပည့်တွေစိတ်ဓာတ်လမ်းသွားရင်မတ်တာခေလေးရှိရင်ဘေးဖဲထားလိုက်ဒီခေလေးရှိရင်ဘေးဖဲထားလိုက်မပြောကုန်မဆုံးရင်လည်းဒါချော်လဲနင်းပြီးတော့ချော်လဲနိုင်တယ်အဲ့ဒါလေးတွေကျွင်းချီတော့နဲ့လက်နဲ့ဖြစ်ပြီးဘေးဖဲထားလိုက် တတ်နိုင်ရင်ကိုအမြဲတည်းတဲ့အိမ်ရှိမှာကျင်းနေချိုက်တည်ရှိတဲ့တွင်ဟောအဲ့ဒီမှာဖို့လိုက်တခြားမလုံနိုင်ထားအဲ့တော့ကိုရှိအိမ်ရှိမှာသွားကြတဲ့သံဃာတော်တွေဒီသူတော်ရှင်တွေအာလောတက်ရှိတ attva တွေချမ်းသာသွားတယ်ဆိုရင်ဒါကာယကမေတ္တာပါပဲနားလည်ပါပြီနော်အကျဉ်းချုပ်ကကိုကိုနဲ့သူများချမ်းသာအောင်ပြုပေးရင်ဗာလဲဟေ့ဟုတ်ပြီဒါဖြင့် ကိုယ်နှုတ်နဲ့သူများချမ်းသာအောင်ပြောပေးရေဝစီကမေတ္တာအဲဝစီကမေတ္တာအဖေမေတို့ကခေါ်လိုက်ရင်တားရင်သမီးအဖေအမေရှင်ဗျာဘာခိုင်းမလို့လဲတားဘာလို့ပေးရမလဲသမီးဘာလို့ပေးရမလဲအမေအဖေနဝင်ချမ်းသာအောင်ပြုပေးတာဘာပါလဲဝစီကမေတ္တာဟုတ်ပလားအေးအဲ့ဒါပဲဒါကြောင့်မေချမ်းသာပါသည်ဖေကြီးချမ်းသာပါသည်အေးဝင်အေးအထလေးများ မေတ္တာပို့လို့သားတို့သမီးတို့ရဲ့မေတ္တာပို့တာအဖေမိကြားရရင်သားတို့သမီးတို့ခံစားကြည့်တာအဖေမိပဲလို့နေကြမယ်ချမ်းသာလိုက်တာအိုးငါသားလေးငါသမီးလေးတွေကငါတို့ကိုကျမ်းမာချမ်းသာအောင်မေတ္တာပို့ပေးတယ်လို့ဆိုပြီးတော့ပီတိတစ်စိမ့်စိမ့်နဲ့နှစ်သိမ့်မှုမျက်ရည်တောင်ကျကြရဗျာဟုတ်လားအေးအိတ်ခဏကြီးကြအဲ့ဒါသားတို့သမီးတို့ကအကုန်လုံးစားတော့ကစားပုတ်ွယ်ပြီးတဲ့အခါကျတော့ဘုရားဝတ်ချ အကျွန်ုပ်ဒီတရဏဂုံသုံးပါးနဲ့ငါးပါးသီလစောင့်တည်ပါ၏အေးဖေမေတို့ချမ်းမကြပါသေးအလုံးသတ္တဝါတွေချမ်းသာကြပါစေတန်ဃာတော်တွေချမ်းသာကြပါစေကိုတတ်သမျှမှတ်သမျှလေးနဲ့ဆိုပြီးတော့ပဇာကထုတ်ပြီးတော့မေတ္တာပို့တာကိုဘာပါလေအချင်းညကိုယ်နှုတ်နဲ့သူများချမ်းသာအောင်ပြုပေးရဲ့အေးလမ်းသွားတဲ့ကဟာဦးအဲ့ဒီနဲ့ခြိုက်ကြီးရှိတယ်ဦးတလီသာအာဦးအဲ့ဒီနဲ့မှခလုတ်ရှိတယ်စသည်ပေါ့နော်တကယ်ရင်ပေါင်းဖို့လေဒီတိုင်းပဲ အေးသူများကညာထိုင်းလို့သာမသိရဟောဒါဒီလိုတွေ့ရတယ်ဒါဒီလိုရေးရတယ်လို့ကိုယ်နှုတ်နဲ့သူများချမ်းသာအောင်လုပ်ပေးတာဗာလဲဟိအေးဝစီကံမေတ္တာဗျာအကျိုးပြုအဲ့ဒီလိုလေးတွေမိမိတို့ကဖေးမေးချမ်းသာအောင်ဒါလည်းပဲဖေးမေးနားချမ်းသာအောင်နှုတ်ကလေးတွေနဲ့ပြောပြောပေးတာဟာဝစီကံမေတ္တာ သဘောပေါက်ပါတယ်နော်အာဖရာဘူးသွားရအောင်တရားနာသွားရအောင်လုံအားပြီးသွားရအောင်ဥပုံဆောင်သွားရအောင်အဲ့ဒီလိုပြောပြတာလည်းပဲဝစီကမေတ္တာပါပဲနောက်တစ်ခုစိတ်နဲ့သူများချမ်းသာအောင်ကြံစီတာပါလေဟောမနောကမေတ္တာငါတို့အဖေမေချမ်းသာအောင်ဘယ်လိုလုပ်ပေးရမလဲအဖေမေဒီကြည်သာနေတဲ့နေတဲ့ပစ္စည်းတွေရှားရချက်ရပြုတ်ရဖုတ်ရကင်းရစီးရကြောရချွေရတိုက်ရအဲ့တော့ငါတနောင်းတနာက မေအဖေကိုဘယ်လိုအကျိုးပြုနိုင်မလဲငါဝန်ငါအားလေးနဲ့အကျိုးပြုနိုင်ငါပြုမယ်လို့ဆိုရင် စိတ်နဲ့ချမ်းသာအောင်ဒါကြံကြီးကရှိသေးတယ်လက်တွေမဟုတ်သေးဘူးနော်အဲ့ဒါဘာခေါ်လဲမနောကမေတ္တာအဲ့လိုပဲအာလုံတ္တဝါတွေချမ်းမာကြီးချမ်းသာကြီးစိတ်နဲ့ပေါ့အေးအဲ့ဒီလိုစိတ်နဲ့ချမ်းကြီးပြီးတော့သူများချမ်းသာအောင်ပြုလုပ်ပေးတာကိုမနောကမေတ္တာလို့ခေါ်ပါတယ်အာလုံကလေးတွေနားရှင်းကြလားအေးဒါကြောင့်ဆိုတစ်နှစ်ပတ်လုံး စိတ်ဖြူဖုံးရှင်ပြုံးချမ်းသာရှိပါစေတတ္တဝမန္တမြကျမ်းမာကြအေးမြချမ်းသာရှိပါစေတတ္တဝဟုသ၍တရားတွေ့ ချမ်းမြေ့မင်္ဂလာရှိပါစေချမ်းမြေ့မင်္ဂလာရှိပါစေနောက်ဆုံးတော့ဘုရားဘာသာတို့ပန်းတုံးတန်ဖြစ်တဲ့နိဗ္ဗာန်အဲ့ဒီနိဗ္ဗာန်ရဖို့ရလဲတရားဓမ္မကျင့်သုံးပွားများအထုတ်မှာအဲ့တော့ခုနကငရွယ်သောသားငယ်သမီးတို့လို့တို့ငယ်ပါသေးတယ်လို့မအောင်မင်းနဲ့ငယ်လဲသေးတာပဲကြီးလဲသေးတာပဲမှန်ရလားငယ်လဲယောဂဖြစ်တာပဲကြီးလဲယောဂဖြစ်တာပဲအေးအဲ့တော့မိမိတို့က အသိဉာဏ်လေးတွေကြီးကြီးထားပြီးတော့ဟောလားဒီပြင်အချိန်မှအာမထုံနိုင်ဒီနေ့ဘုရားအချင်း9မိနစ်လောက်တိုင်းပြီးတော့ဖောင်းလာပိနာလေးတွေမှဓမ္မမဟုတ်မိမိကခန္ဓာကိုယ်ညှိုးနွမ်းနေတဲ့တွေ့တာကြအိပ်ရတဲ့လဲရင်မတ်တဆိုပြီးတော့ဖောင်းနာပိနာမှန်ရင်အိပ်ပြောသွားကြမယ်ဆိုရင်အဲ့ဒါဟာဟောတဖြည်းတဖြည်းဝိပဿနာဉာဏ်ဆင်းရဲမဲ့ဉာဏ်ဘုံဉာဏ်ဆင်းရဲနေဖြစ်ပြီးတော့နိဗ္ဗာန်ကိုရောက်မှာပေါ့ဟုတ်ပလားအေးအဲ့တော့ငငယ်ရစအပြစ်ကင်းမှမှကြီးတဲ့အခါကြတော့လေအပြစ်ကင်း အမိခင်တော့နောက်ဆံမတင်တော့ဘူးပေါ့ကိုကသူတစ်ပါးတတ်ထာရမရှိငါအသက်ခံရမလားလို့စိုးရင်ကြာလူသေးလားကိုကသူများပြည့်စည်ခိုးမထားရင်ကိုပြည့်စည်ခိုးခံရမလားလို့စိုးရင်ကြာလူသေးလားကိုကသူတစ်ပါးသားမရလွန်ကျူးမထားလို့ကိုသားမရလွန်ကျူးထားမလားလို့စိုးရင်ကြာလူသေးလားကိုကသူတစ်ပါးပြကိုလိန်နဲ့လှပြားရင်ပြုတ်မထားတော့ကိုအလိန်အလှခံရအောင်မလားလို့စိုးရင်ကြာမရှိမလို့တော့ဘူးကိုက မမူးရင်မရမ်းငါတယ်လို့သူများကကိုယ့်ပေါ်မူးရင်ရမ်းငါမလားဆိုတာလူသေးလားအဲ့ဒါပဲဗျာအဲ့တော့ကိုနှုတ်စိအာလုံးသူကလည်းပဲကိုနှုတ်စိငင်းချင်းကိုကလည်းကိုနှုတ်စိငင်းချင်းညရင်တဖြည်းတဖြည်းအပြည့်ကင်းအပြည့်ကင်းရင်ဘဝအကျွေးဆိုတာမဆက်ရတော့အကျွေးဆိုတာရှိမှဆက်ရတယ်မရှိရင်ကိုကသူတစ်ပါးတတ်ထားတဲ့အကျွေးခိုးထားတဲ့အကျွေးလွန်ကျူးထားတဲ့အကျွေးလိမ့်ထားတဲ့အကျွေးမူရင်ရန်ငါထားတဲ့အကျွေးရှိရင်ကိုကဘဝနဲ့ဆိုပြီးတော့သူတစ်ပါးကကို့အပွတ်တတ်ရအောင် သူကကိုပစ္စည်းကိုဖြည့်ကြည့်ရအောင်သူကကိုသားအိမ်အလွန်ကျူရအောင်ကိုကိုအလိန်ခံရအောင်ကိုကိုမူရင်ဆေးဝါးနဲ့ဆိုပြီးတော့နှောက်ရက်ပေးရအောင်ကိုကဘဝအတိတ်အစ်နဲ့ကျွေးဆရတယ်ကိုကတဖြည်းဖြည်းရှုမှတ်ပြီးတော့ဝိပဿနာဉာဏ်ချင်းဟောအတိတ်ကအာထုခေတာကြီးနဲ့ပိစုပန်လို့အပေါင်းလိုက်တဲ့အခါကျတော့ငယ်ရွယ်တဲ့ပုဂ္ဂိုလ်တွေလည်းပဲသောတာပတ္တဂရာကအနာဂယဟန္တာဖြစ်နိုင်ကြတယ်ဘုရားရွှေလက်တဲ့တတ္တရိယကာလတုန်းက ၄နှစ်နဲ့15ရဲ့အရွယ်လေးရဟနာဖြစ်တယ်9နှစ်သားသမီးလေးတွေရဟနာဖြစ်တယ်9နှစ်သားသမီးလေးတွေရဟနာဖြစ်ကြတယ်ဟုတ်ပလားအဲ့ဒါဘဝအကျွေးကင်းမှာအကျွေးမကင်းဝင်လာသမျှငွေဘလောက်ဝင်ဝင် ကိုယ်ပိုင်ရှိဟုတ်ရလားမဟုတ်ဘူးသူတစ်ပါးပေးရမယ်အကျွေးရရှိနေသေးတယ်တရားတရားတဘိုးတဲ့လက်ခတ်ကြီးဆိုသလိုပဲအေးအရင်နဲ့အတိုးကများနေတယ်ဟုတ်ရလား အဲ့တော့ပုထုဇဉ်ဆိုတာအမှန်မကင်းညာအမှန်မကင်းတော့ပြုခြင်းဟာပြုပြောခြင်းဟာပြောကြံညာကြံတော့ဘဝကိုကြွေးတွေရှိရအဲ့လိုကြွေးတွေရှိအဆက်ဆက်သူကြွေးရှင်ပေးရအောင်မယ်လောကစပုန်လုံးနဲ့ပြောရရင်ငညိုးဆန်းတခွဲဆိုတဲ့ဇကပုံလေးရှိခဲ့ဘူးတဲ့အေးအဲ့ဒါကံကြီးနဲ့ငညိုးကွန်းထမ်းပြီးတော့ရောင်းသွားကြအဲ့တော့ရောင်းသွားရင်မတ်တာပြန်လာခဲ့ပြီပေါ့ဗျာကွန်းနဲ့ကုံကနေအဲ့တော့လမ်းမှာဆံပြသွားလို့ ကံကြီးကငညို့စီဆန်တစ်ခွက်ချီးစားအဲ့လိုလာရင်မတလမ်းကမှာကံကြီးမွေကိုက်ယူသေးရောဗျာမွေကိုက်သေးတော့သူ့ဆန်တစ်ခွက်အချီးကအကျွေးတင်နေတော့လေအဲ့ဒီကံကြီးခမရမှာငညို့အိမ်မှာသွားပြီးချက်ဖြစ်ရငညို့ကလည်းချက်တိုက်ဒီဝါသနာပါတော့အဲ့ဒါအရင်ကလေးတများများနဲ့ချက်တိုက်သူကျွေးကရှိနေတော့လေနှစ်ပွဲသုံးပွဲအားခဲပြီးအနိုင်တိုက်ရလေးဝဲမြောက်ရောက်တော့ခန္ဓာကိုယ်ကပင်မ သူ့ရဲ့အကောင်ကြီးတဲ့ကျက်နဲ့ခွင့်ရတော့သူကမြအဲ့ဒါရှုံးတော့ရှုံးတော့ဟိုအရေသမားဆိုတော့ဟင်ရှုံးရမလားဆိုပြီးတော့တခါတည်းတောင်းမှခြေတော့ကမ်းပြီးဘုတ်ဆိုရိုက်တလိုက်တာမသေးမရှင်လေးနဲ့အဲ့လိုမသေးမရှင်လေးနဲ့ဖြည်းပြီးတော့နေတဲ့အခါအိမ်ဘေးမှာတို့ပုတ်ရည်စင်အိုးကြီးရှိတယ်ဒါကတောင်းသူလည်းသမားများသမင်းကြဟင်းကြဘူးဒီခရံဒီတင်ထားတာဒီအိုးကြီးနဲ့ထည့်ထားအဲ့ဒါကိုနွားတွေကတောက်ပါဒါဆိုနမကြီးကောင်ကအဲ့ဒီတောက်မယ်လို့အလား ခုနကငညိုပြစ်ချထားခဲ့တဲ့ကြက်ဆန်းငင်ဆန်းငင်ဖြစ်နေတော့အဲ့ဒါလေးကိုနမကြီးကနမ်းပြီးတော့မှရေတောက်အဲ့တော့အဲ့နမကြီးပိုက်ထဲမှာဟောဟောဒီကြက်ကလေးကသွားပြီးတော့ဘဝပြောင်းသွားရှာအဲ့ဒါနဲ့နမကြီးမွေးလာရောမွေးလာတဲ့အခါကျတော့ငညိုကရသမားကိုရသမားဆိုတော့အဲ့ဒီနွားလေးကိုတငယ်ချင်းပေါင်းဖော်ရင်းနဲ့မင်းကငရုတ်တီးယူခဲ့မင်းကစီးယူခဲ့မင်းကကြက်သွန်းယူခဲ့ အဲလိုနဲ့စုပေါင်းပြီးတော့တောမှာသွားပြီးစုံစားစားရအဲလိုစုံစားစားမလို့နွားလေးတတ်မလို့ခြေနေမြင်ရတော့စိတ်ရည်လင်မြန်လျောက်ကလာလာတော့အော်ကြည်သားမောင်ရဲ့ကိုမနွားကလေးတတ်မလို့ကျမနွားကလေးတာဖြစ်ရင်လေယောဂဖြစ်ရင်တော့ကျမမစားပါဘူးအဲဒီမှာဟိုကတတ်လိုက်တဲ့ကအဲ့ဒီနွားလေးကတေးပြီးတော့ခုနကရှိမှဗိုက်ထဲမှာတန်နေသွားဖြစ်အဲကိုလာလွယ်ဆဲလာဖွားတဲ့အခါကျတော့ စကားပြောရတဲ့အချိန်မှာตาသမင်းသားမလားငညိုဆန်းတစ်ခွက်ตาရည်တောက်မလားငညိုဆန်းတစ်ခွက်သူ့ဘာပြောပြသူကတော့ဘယ်နဲ့ပြောပါလေအဲငညိုကြီးရဲ့ဆန်းတစ်ခွက်ချိမကြီးတော့အဲ့ဒါကိုကျွေးဖြစ်နေအမြဲတမ်းអော်နေရဒါနဲ့နောက်ဆုံးကြတော့အဲတဖြည်းဖြည်းကြည်ပြင်းလာတော့ตาလေးကိုမရအရချော့မေးတယ်ตาမေးလိုက်တယ်ငညိုဆန်းတစ်ခွက်ตาဘာဖြစ်တာအဲဒီကြတော့မှဒီလိုရှင်းတော့ငါကျုပ်ကန်ကြီးဖြစ်ခဲ့တယ် မညိုကြီးကဆန်းတစ်ခွက်ချီးစားခဲ့တာအဲ့ဒါအကျွေးမကြည့်ပဲနဲ့လမ်းမှာမွေးကြိုက်သေးတဲ့ဖြင့်ကျုံမှာအေးသူ့ကြီးတခါလဲကြက်ဘဝနွားဘဝအကူတဲ့ကျုံမှာသူ့ကျွေးတင်နေတဲ့တွေ့တာကြောင့်မလွတ်မလပ်ဘူးအေးသစ်ပင်ဟာလင်းရင်မိတယ်လို့ကျုပ်ဘဝမရှင်သာမကြည့်ထွားဘူးအဲ့ဒါကြောင့်ဆန်းတဲ့အိမ်မော်တင်ပြီးတော့မောင်းပါအဲ့ဒါငညိုရှိတဲ့ရွာကလေးပြောတဲ့အတိုင်းမောင်းတော့ရောက်သွားရောဝငညိုကကြီးပြီပေါ့ဒီတော့မှသူကအဲ့ဒီဒါဥညိုအိမ်မလားခမရ ဖေမယားခေါ်လိုက်တော့ဥညိုကြီးကနှုတ်ခမ်းမွေးကားကားနဲ့ထွက်လာအဲ့တော့မှကလေးကဟေးငညိုဆိုပြီးလှမ်းခေါ်လိုက်ဟောဒေါသထွက်တာပေါ့မီးလောက်ရှိတာကြီးကငညိုလို့ခေါ်တာဒီခါမှဥခမရအကြောင်းချင်းရဆုံးလောင်းနာချင်မအောင်ဆိုပြီးတော့အိမ်မော်သွားအေးလက်ဖက်ရည်တောင်းရင်မတာဒီလိုဒီလိုဥရေဟောဒီကလေးကမွေးပြီးသားအသာဘာပြောပြောငညိုဆန်တစ်ခွက်ကြီးပဲအဲ့ဒါကြောင့်ကျွန်တော်ကျမတို့ကမရရချော့မေးပြီးတော့မှအခု သူပြောတဲ့အတိုင်းဒီခေါ်လာရတာဆိုတော့အဲဒီမှာကလေးကငညူမင်းငါမမှတ်မိဘူးလားပြောပါဦးကွာငါကန်ကြီးလေကွာတဲ့မင်းနဲ့အတူတကွဆိုပြီးကွန်ရောင်းသွားငါဆန်ကုန်သွားလို့မင်းစီမှာဆန်တစ်ခွက်ရှိပြီးတော့စားဂျားကလာငါဆန်တစ်ခွက်မချရသေးပဲနဲ့မွေကြိုက်သေးလို့တဲ့မင်းကငါကြက်ဘဝနဲ့ကျွေးဆက်ခဲ့နှစ်ဘဝသုံးဘဝအားခဲပြီးတော့ငါအနိုင်တိုက်ပြင်မယ်လို့ကွာအေးလေးဘဝမြောက်ကြတော့ငါတဲ့ ချိန်စည်းတဲ့ကြက်ကြီးနဲ့ခွဲရငါလည်းအာကုန်နေလို့ရှုံးတော့မင်းငါမညာမတာချီတော့ကမြင်ရဲ့တက်ခဲ့အိမ်မှာတေကန်ကြီးကလေးနဲ့နမကြီးကလာပြီးတော့ငါ့ကိုနန်းတော့ငါနမကြီးပိုက်တယ်ကြောင်းခိုခဲ့ရအဲ့ဒီကြတော့လေမင်းကျွေးရှင်နေတော့မင်းကငါဟိုးတော်ထဲမှာသွားပြီးတော့ဆုံစားစားလို့ငါတေခဲ့ရတယ်မင်းကျွေးဆက်ခဲ့ရဟာအဲ့တော့ကြားရတဲ့ဥညိုကလည်းပဲလေတငယ်ချင်းဖြစ်နေတော့စိတ်မကောင်းချင်းကြီးသွားဖြစ်လို့ ကံကြီးဟာမင်းမမသိလို့ငါအိမ်မော်တစ်သလုံးစားသွားပါကွာတော်ပြီငညို့မင်းရဲ့ဆန်တစ်ခွက်ကြောင့်ငါကျက်ဘဝခွေးဘဝနဲ့မင်းရဲ့ကျွံအဖြစ်နဲ့ခံနေရရမင်းအိမ်မော်တစ်သလုံးစားရင်ငါမင်းကျွံဘဝကလွတ်မှာမဟုတ်တော့ဘူးအခုဟောလဲပေါ်မှာပါတယ်ဆန်တအိတ်ချထားလိုက်မင်းအကျွေးယူကြည့်ပါစေတော့ဆိုပြီးတော့အဲ့ဒီနောက်မှာကလေးဟာသူ့လိုကိုလိုအစကားမှန်မှန်ပြောအလုံးမှန်မှန်လုပ်နိုင်ပါတယ်အဲ့ဒါသူ့ကျွေးရှိလို့ပေးဆရအောင်ငညို့ ဆန်တခွဲဘာလဲလဲအေးအဲ့ဒါပဲဒါကြောင့်ဘဝဝူကျွေးရှိရင်တော့သူကအဆက်အဆက်ဆိုပြီးတော့ဒီဘဝဝူကျွေးတွေကိုဘဝနဲ့ချီးပြီးတော့ဘဝနဲ့ရင်းနှီးပြီးတော့ဘဝအသည့်ဖြစ်ဖြစ်ပြီးတော့ပြန်ဆက်ကြရတယ်ဗျာဟုတ်ပါလားအေးဒါကြောင့်ကံအကျွေးကင်းအောင်ဆိုပြီးတော့ ဘုန်းကြီးတို့တပည့်တပည့်ဒကာရမများသားတို့သမီးတို့တတွေကတတိလေးထားပြီးတော့ကိုယ်စိတ်နဲ့မမကြခြင်းနဲ့နိုင်ရပရွက်စိတ်ကလေးတွေညင်းကြတတ်ကြတယ်တပ်ဖြတ်ဖို့ခြေတတ်ကြတယ်ရင်ကလေးတွေရိုက်တတ်ကြတာမလုံနဲ့နော်ပဇင်းကလေးတွေခါရအကြည့်နေချပြီးနောက်ကခဲဆွဲလွတ်တတ်ကြတယ်ဟုတ်ပါလားဤမျိုးစုံပေါ့ကွယ်တတ္တဝါလေးတွေညင်းကြတာမလုံကြခြင်းနဲ့အတတ်နိုင်ဆုံးအချိုးပြုဖို့သာစဉ်းစားပါနော်အဲရေရှားမတော့နိုင်တဲ့တတ္တဝါလေးတွေရေတော့နိုင်အောင် အာစာရှာမရှာနိုင်တဲ့တ attva လေးတွေစဘာတို့ဇကွဲတို့ထမင်းညာဟင်းညာလေးတွေစားနိုင်အောင်အာထညက်ခဲလေးတွေပါလေးတွေပရွက်ချစ်ကလေးတွေလူနဲ့လွတ်တဲ့နေရာစားနိုင်အောင်အကျိုးပြုဘဝအကျွေးရှိရင်လည်းကြည်သွားမယ်အကျွေးမရှိရင်လည်းအဲ့ဒါကုသိုလ်ဖြစ်သွားမယ်အဲ့လိုကုသိုလ်ပြုထားတော့ဘဝချက်တန်းချက်တန်းကိုပေးမဲ့လူနဲ့ကြွေးမဲ့လူနဲ့ကမ်းမဲ့လူနဲ့ဖြစ်ရောဘောဒါကလေးတို့နားလဲအောင်ပြောတာဟုတ်ပလားအဲ့တော့နောက်ဆုံးဝိပဿနာရှုမှတ်မှုကတော့အရေးကြီးပါတယ် အဲ့ဒါတော့ပေါင်းတဲ့ပိနေဆိုတာကလေးတို့လည်းမှတ်တတ်ကြပါတယ်နော်။နေစုံ9မိနစ်လောက်ဘုရားရှိတယူတည်ဖြစ်စေဓမ္မမုခန္ဓာကိုပင်မနွမ်းနဲ့လွယ်အိပ်ရတဲ့လှဲ၍ပေါင်းတဲ့ပိနေဖြစ်စေအဲ့ဒီလိုအဲ့ဒီလိုရှုမှတ်ရင်ဖြင့်တဲ့ဟောအေးယခုဘဝကုသိုလ်နဲ့အတိတ်ဘဝဘဝကကုသိုလ်တွေလည်းရှိခဲ့ပြီးသားတို့မမြင်လို့ဒါကြောင့်ကလေးတို့တတွေကအခုချမ်းသာတဲ့အာပစ္စည်းထိုက်လျောက်ရှိတဲ့မိဘဝမ်းထဲမှာလာဖြစ်ကြတယ် အဖြစ်ဖြစ်ချင်းချင်းရုပ်တွင်ကလေးတွေကြည်ရင်နေနေဖြစ်ကြတာဒါကုသိုလ်ရဲ့အရေးနမိတ်လက္ခဏာပဲမှန်ရလားဗျာအဲ့ဒီအကျိုးကိုထောက်ပြီးတော့ကိုယ့်ရဲ့ဘဝနောက်ကြောင်းကိုလည်းပဲကလေးတို့ပြန်စဉ်းစားကြစဉ်းစားတဲ့အတွေးခေါ်လေးတွေအရေးကြီးတယ်နော်အေးအဲ့ဒါပဲတခါတုန်းကသူ့ဘလူလေမြတ်စွာဘုရားကိုလျှောက်ထားပါတယ်အေးလျှောက်ထားတာကတော့အကြောင်းကတည်းလို့သူ့အဖေကတုရိရွာကို အပိုင်စားရတဲ့ပုံနာကြီးဖြစ်လို့သူ့ကိုပါဠိလိုတောဒီယပုံနာဘယ်သူလဲတုရိဆိုတဲ့ရွာကြီးတွေပါရှိအဲ့ဒီရွာကအခုမနာထွက်သမျှအခုခေတ်ဆိုရင်ကွယ်ဘယ်လိုပြောရမလဲမသိဘူးနော်ဆက်ကြီးပေးရတယ်လို့ပေါ့ဒီရွာကထွက်သမျှသူ့ကိုအစုရခိုင်နှုံးနဲ့ပေးရတယ်အဲ့ဒီလိုစားရတဲ့သူကတုထိရွာသားဒါကြောင့်သူ့ကိုပါဠိနီးရတောရိယလို့ခေါ်တယ်အေးအဲ့တော့သူကအယူမရှိခဲ့ ငါအင်္ဒနာနာခရနေတဝါဒီအခုကလားလူမျိုးတွေကမျက်စင်းကြောက်ဆိုတာရှိတယ်အဲ့ဒီကြောက်ကလေးတွေးတွေးပြီးမှမျက်စိကိုကွင်းရဒါကိုတို့ဗမာပြည်တရုတ်တွေကအဲ့ဒါကြီးအတူယူကြပြီမျက်ကွင်းယူကြီးတွေလေဒါကလားအတူယူတာဒါကလားရဲ့ထုံးစားထားပါတော့အဲ့ဒီမျက်စင်းကြောက်ဟာသွေးပါများတော့ဘာဖြစ်သွားတော့ပါသွားတယ်ကုံသွားတယ်မဟုတ်လားအဲ့လိုပဲတဲ့နင်းတို့မပေးနဲ့မကမ်းညာနဲ့တဲ့ပေးရင်ကမ်းရင်ကိုယ့်ပြည်စီကုံလိမ့်မယ်ဟောသူလည်းမပေးမကမ်းဘူး အဲ့တော့ပြားလို့စုပါတဲ့ပြားကောင်လေးကသေးသေးလေးဒါပေမဲ့အရာလေးမျက်နှာကပန်းဝကြီးတွေစောပြီးတော့ဒီခါလေပြားုံထဲမှာလာလာလာလာထက်ရတော့ဟောပြားုံကြီးကအကြီးကြီးဖြစ်လာတယ်လို့တဲ့စီးပွားဥစ္စာနည်းနည်းချင်းနဲ့ဆိုပြီးတော့ရှုပါတဲ့မပင်းနဲ့မကန်းနဲ့အဲ့လိုနှမျောတွန်းလို့ပြီးတော့နေလိုက်တာ သူလည်းပဲသေမျိုးဓမ္မရာမို့ဟောအချိန်တန်တော့သေသွားသေသွားတဲ့အခါပစ္စည်းကိုဆွဲဒီသားလေးသူ့ဘကိုဆွဲပြီးတော့အဲ့ဒီမှာသူကခွေးပြိတ္တာကြီးဖြစ်တယ် ဒါဖြစ်တယ်ခွေးပြိတ်တာဆိုတာကတကားတဲ့အခုကရိုးရိုးခွေးလေးတွေတော့တဖြည်းဖြည်းသေးသေးလေးတွေကနေမှကြီးရသူကတော့မဟုတ်ဘူးတကားအကောင်ကြီးကြီးဇက်ကနေတပြိုင်နဲ့ဖြစ်လာဟုတ်ပါလားဗျာအေးတကောင်တော့အရရှိတဲ့ခွေးကြီးမျိုးပေါ့ကွယ်အဲ့တော့ဘဝကနီးတော့တသူသားလေးကနာမည်မောင်သူပါဒီခွေးကိုအဖေလိုချစ်တယ်ခွေးကတော့သူ့သားလိုချစ်တာပြောစရာမလိုတော့အဲ့ဒါကြောင့်သူ့ဘာကဒီခွေးကြီးကိုသူအိတ်တယ်လို့အိတ်တယ်သူစားတယ်လို့စားတယ် ကောင်းကောင်းမွန်မွန်ထားတယ်ထားပြီးတော့တနေ့တော့ကသူ့ဘာလို့လေအိမ်ကတခြားထွက်သွားတော့ဘုရားကအဲ့ဒီမှာဆုံးခံလာဆုံးခံလာတော့ခုနကခွေးကြီးဟောင်းတယ်ဘုက္ကသံကြောတိအရိပဲဗမာလူစဉ်ခေါရမမလာနဲ့ခေါရမလာမလာနဲ့မပေးဘူးအဲ့တော့ဘုရားကပြောတာဟဲ့တော်ရိယနောက်ကလူဘဝကသူ့နာမည်အရင်ခေါ်လိုက်နင်းဟိုတုန်းကလည်းပိကဆွန်ကျလှူဒန်းညမပြုတ်ခဲ့ဘူးအခုလည်းပဲနင်း တို့အလူကလာတာကိုနင်ငေါငမ်းပြီးတော့ရမ်းထုတ်နေတယ်နင်ခွေးဖြစ်တာမမှတ်သေးဘူးလားအဲ့လိုပြောလိုက်တော့ခွေးရဟာငါအကြောင်းတိသွားပြီဆိုပြီးတော့တခါတည်းနေရကြီးကိုအမီကြီးကိုပြီးတော့တခါတည်းလှုပ်လှုပ်လှုပ်လှုပ်နဲ့အိမ်ထဲဝင်ပါအကားနိုင်လို့အိပ်ရကောင်းကောင်းမအိပ်တော့ဘူးပြာပုံနဲ့သွားထိုးဝင်ခေါင်းကသူ့ဘာလို့ရတပြည့်လက်သားများကအဲ့ဒီခွေးကိုဘယ်လိုပွေ့ပြီးတော့အိမ်မောအိပ်ရပါတင်းလို့မရဒါနဲ့တခါတည်းသူ့ဘာလို့နေပြန်လာတော့သူ့ခွေးကြီး ကိုပြဖို့နဲ့ဟေးမင်းတို့ကောင်ဒီဒါပါလို့တာငါခွေးကြီးကိုခါတိုင်းဒီလိုမဟုတ်ဘူးလားအဲ့ဒီမှာသူတို့ကဖြစ်ကြောင်းကိုကြီးယဟန်ကောရမလာတယ်တင်းအဖေကိုတင်းအဖေရဲ့အမောင်ခွေးကြီးကိုတင်းအဖေရဲ့အမိနဲ့ပြောသွားတယ်အဲ့ဒီခါကျတော့မှသူဘလူနဲ့ငါဒေါ်ထားတာသူကဗျမနဝါဒဟိုဘုရားကဗုဒ္ဓဝါဒဝါဒရင်းမတူတော့ငါအဖေခွေးဖြစ်တယ်ဆိုတာနှိမ်တာပဲ သူတို့ရဲ့ဗြဟ္မဏကဗြဟ္မဏယူပါတာကအန္လာရှင်မြတ်ထံကောင်းငင်မှာစံတယ်လို့ယူရှိတာကိုဟုတ်ပလားအဲ့ဒါနဲ့ဒေါင်းဒီမောင်းဒီနဲ့တခါတော့ကောရမထံသွားတယ်အပြစ်တင်မလို့ရှင်မခိုးဘူးဝမချဘူးဟမ်ဒုမတော့ဘူးလူလိုပဲသူကခေါ်သွားပြီးတော့ရဟန်းကြီးခေါ်တယ်မြတ်ခင်ဗျားကျုပ်အိမ်လာတယ်ဆိုအေးလာပါတယ်မောင်သူကရှုပ်ခွေးကြီးကိုကျုပ်အဖေလို့ခင်ဗျားပြောသွားတယ်ဆိုဟုတ်တယ်လေငါမှန်ရပြောရှင်ခေါ်တယ်မှာဘာကိုထောက်ထားပြီးပြောမလဲ ထောက်ထားရရပြကြရှင်မင်းယုံမလားတဲ့ခင်ဗျာအာယုံသိကယုံရတာပေါ့ကောင်းပြီလေတဲ့အဲ့တော့မင်းအဖေမသေးခင်ကမင်းကိုပြောမသွားတဲ့ပစ္စည်းတွေဖားရှိတော့အာငွေတသိန်းရတသိန်းနာရွှေရှင်နေရတသိန်းနာဘရဲရကျုပ်ကိုပေးမသွားဘူးကောင်းပြီမင်းအိမ်များခွေးကိုဝမ်းလားစေထားတဲ့အရွက်တွေပြုတ်တိုက်အဲ့ဒီခွေးဝမ်းသွားလို့ကရှိနဲ့နေတဲ့အခါမှာမင်းကအိပ်ရဖို့တင်သိမ့်မိတိမိတိနဲ့အိပ်ပျော်ကဏီမှာ အဖေအဖေလို့မင်းပုတ်ကူရခေါ်ပါအဲ့လိုဆိုမင်းခွေးကြီးထလာတယ်ခွေးကြီးထလာပြီးတော့မင်းအဖေကျုပ်ကိုမချစ်ပါဘူးအဲအဲဘာလို့လဲအဲ့အဖေမချစ်လို့ကျုပ်ကိုငွေတသိန်းတသိန်းနာဘရက်တသိန်းနာချွေချင်းနဲ့အဖေပြောမထားခဲ့ဘူးအဲ့တော့အဲ့လိုဘုရားကမှားလိုက်မှားလိုက်တော့ဟုတ်ကျင်ဟုတ်ပေါ့ကွာဟုတ်ရင်လည်းငါပစ္စည်းပြန်ရမဟုတ်ရင်လည်းဂေါရမတော့ငါတို့ရဲ့ဗြဟ္မဏအမျိုးထဲမှာအရှက်ကွဲအောင်သူ့အပြစ်ကိုပြောမယ် အဲ့လိုဆိုပြီးတောင်းဒီမောင်းနေတဲ့အိမ်ပြန်ဘုရားပြောတဲ့အတိုင်းခွေးကိုဝမ်းလာချစ်ရတဲ့အရွက်တွေပြုတ်တိုက်ခွေးအချင်းများစွာဝမ်းသာနှုံးချီတဲ့အခါသူအိပ်ရဖို့ခွေးနဲ့ဖက်အိပ်မိတိမိတိနဲ့ခွေးအိပ်ပြောကနီးမှသူကအဖေးအဖေးလို့လှုပ်နေတော့ခွေးရအီအီနဲ့အဖေးကျုပ်ကိုမချစ်ပါဘူးအဖေးမတေခင်ကတသိန်းနာငွေတသိန်းရတသိန်းနာဘရက်ရတသိန်းနာရွှေချင်းနေအဖေးပေးမထားခဲ့ပါဘူးအဲကြတော့မှ အာမဟုတ်ပါဘူးဆိုပြီးခွေးရပေါ့လေလိုက်ခဲ့ဆိုပြီးရှေ့ကနေပြီးတော့သွားနောက်ကသူတာမောင်သူဘာကလိုက်သွားဟိုသူမြုပ်ထားတဲ့နေရာကြတော့အဲ့ဒီမှာနှုတ်သီးနဲ့ထိုးလက်နဲ့ရက်ပြတော့အဲ့ဒီနေရာတူတဲ့အခါငွေတသိန်းတသိန်းတန်ပြည့်တသိန်းတန်ရှူရှင်နေရတော့ဟာဂေါရမမဆိုးဘူးဖြစ်လာအေးအဲ့လိုမဆိုးဘူးဖြစ်လာပြီးတော့မှနည်းနည်းစိတ်အားလည်းနုညလာတော့နောက်တစ်ခေါက်တခါဘုရားထံလာပြန်ပါတယ်စီ90ကြီးလားอืม ကိုင်းတာဘယ်ဟာတန်လာပြန်ပါတယ်အဲ့ဒါလို့လာတဲ့အခါကျတော့မှသူကပြောပြတော့တာဟာဂေါရမဝမ္မန္တတာဘောလီအဲ့ဒီခါကျတော့ရှင်ဂေါရမပြောတာမှန်ပါတယ်ရှင်ဂေါရမဟာထိုးထိုးပညာရှိတာပဲအဲ့တော့ကျုပ်ဖေလက်ထက်ကဟိုအတိတ်ဘဝကပါရမီနဲ့မသိတာလေးတွေမေးသမရအေးမေးပါမေးပါမောင်းသူပါတဲ့အဲ့တော့တဲ့တချို့မှာအသက်ရှိတယ်တချို့အသက်တူတယ်တချို့ရုပ်လာတယ်တချို့ရုပ်မလား ကြက်မအယုလူမအမျိုးလိုမျိုးရိုးရှင်လာလိုက်ရင်တမီတပိတဲကမွေးလာတဲ့သားသမီးအယုတ်ချင်းတူရမယ်မတူတာတွေမရှိဘူးလားအတန်ချင်းတူရမယ်အတန်ချင်းမတူတာမရှိဘူးလားအရာချင်းတူရမယ်မတူတာမရှိဘူးလားအသားဖြူမဲတူရမယ်မတူတာမရှိဘူးလားတကယ်လို့သာဖန်ဆင်းရှင်တရားရောက်ကဖန်ဆင်းလို့ရသလားဆိုရင်ချွတ်ဆွတ်ဖြစ်ဆိုင်အားလုံးတူရမယ်အခုဒီလိုတူရလားအေးအဲ့ဒါကိုသဘောထားပါ တူရင်သာတူရင်မဲ့မတူတာတွေအများကြီးဖြစ်နိုင်တယ်အရက်ချင်းမတူတာအတွေ့ရောင်ဟလားအဖြူမဲရင်မတူတာစိတ်နေသဘောကြားနေမတူတာအတန်းချင်းမတူတာညာချင်းမတူတာကြီးရင်တဲ့အခါအိမ်တော်ရင်သားကြပစ္စည်းချင်းမတူရဘူးမှန်ရလားတကယ်လို့ဖန်ရှင်ရှင်ကသာဖန်ခြင်းလို့ရရင်တပုံစံနဲ့ဒီစက်ယုံကထွက်ရင်ဒီပစ္စည်းတပုံစံနဲ့ဒါထွက်ပြပါလားဒီမီဒီဖေကမွေးတာရုပ်သွင်းခြင်းဒူပါလားအရာချင်းဒူပါလားအဖြူမဲသွေးရောင်ခြင်းဒူပါလား စိတ်နေသဘောသားရင်တူပါလားအတန်ရင်တူပါလားအခုတူရလားမတူပါဘူးအဲ့ဒါကန့်ကြောင်ပါပဲတဲ့ဒါကြောင့်ဘဝချင်းမတူတာဘာကြောင့်လဲဆိုဘဝချင်းမတူတာဘာကြောင့်လဲဘဝချင်းမတူတာကန့်ကြောင်ပဲဘဝချင်းမတူတာကန့်ကြောင်ပဲဆိုဘဝချင်းမတူတာဘာကြောင့်လဲဘဝချင်းမတူတာကန့်ကြောင်ပဲတကောက် ဘဝချင်းမတူတာဖားကြောင့်လေဘဝချင်းမတူတာခိုက်ရောက်မယ်ခိုက်မောင်းတို့မိတို့ကိုနဲ့ကိုဝန်းကျင်ကိုပြန်ကြည့်ကြဒီမေဒီဘေးကမွေးပေမဲ့ရုပ်တွင်ချင်းတူကြရလားမတူပါဘူးအဲအကယ်၍ဖန်ဆင်းရှင်တူကရှိရင်တော့သူစိတ်ယုံကလုံးရင်ဒီစိတ်ယုံကလုံးရင်တော့ဒီပုံစံကြီးပဲပစ္စည်းရထောင်သိမ်းနှန်းချီနေပါလေမှန်ရလားဗျာဒီမေဒီဘေးကစိတ်ယုံကမွေးလာတဲ့သားသမီးတူပါလားအခုတူကြရလား ရုပ်သွင်းခြင်းမတူဘူးအတန်ခြင်းမတူဘူးအသက်တန်အားဖြင့်မတူကြဘူးပညာမတူကြဘူးဉာဏ်ကြီးမတူကြဘူးပစ္စည်းဥစ္စာမတူကြဘူးအဲ့လိုမတူတာဘာကြောင့်လဲဆိုတော့ကံတွေကအဲ့ဒီကံတွေဘယ်သူမပြုမိမိမှုပါပဲကိုပြုတဲ့ကံကိုထံပြန်လာတယ်ကိုပြုတဲ့ကံအေးအဲ့ဒါလေးတွေကလေးတွေသဘောပေါက်နော်တို့အမေဖေးရှိတာပဲလို့အာမကုန်နဲ့ခေါင်းကပြောသလိုပဲဥဝိဒုက္ခနာဝိဒုက္ခသိဝိဒုက္ခတွေ့ကြရင် အမေဖေကလည်းသားမိမကယ်နိုင်ဘူးသားမိကလည်းအမေဖေကိုမကယ်နိုင်ဘူးကိုပြုတဲ့ကံတရားကသာကိုကိုကယ်နိုင်တယ်ဒါကြောင့်ဘုန်းကြီးကအမေလေးဆိုမဲ့ဒုပရိသကအဖြေလေးဆိုဘဝချင်းမတူတာပါကြောင့်လေဘဝချင်းမတူတာပါကြောင့်လေအေကံကြောင့်ပဲမင်းတို့ကဖြေဖြေရမှာမူလီနော် ဘဝရင်မတူတာဘာကြောင့်လဲအေးအဲ့ဒါပဲကန့်ကြောင့်ပဲဒါကြတော့ကြည့်လက်တွေ့မြင်နေရတာတွေမတူတာတွေဖြစ်နေတာဘယ်သူကဖန်နေလိုက်တာလဲကံဆိုတာကအာနဂါကလုံးကုံမရက်ခလို့စိုးမိုးသူမဟုတ်ကိုယ်ရဲ့ပြုလုံးမှု ကိုယ်ပိုင်အလုံးကိုယ်ရဲ့ပြုလုံးမှုအေးကိုယ်ပိုင်အလုံးဗျာအဲ့ဒါလေးတွေကလေးတွေလည်းပြန်စဉ်းစားနော် လုံးဝငရေပဲခြင်းကာလကမှရင်ကြီးသွားမှဘွားခတ်လို့မရဘူးဟုတ်ပလားအစာကောင်းတော့အနောင်သေးကြတဲ့ဗျာဟောသင်္ပင်လေးတွေပါလေးတွေအမြင့်တွဲမှာလေးတိုင်းမိုးတိုင်းခံနိုင်တယ်လို့ဘဝဟာလည်းပဲတရားအသိဉာဏ်လေးအမြင့်ရှိမှတခါတည်းဘဝရဲ့ရှင်တန်ကြီးထွားမှုဆိုတာဖြစ်လာနိုင်ပါတယ်အလုံးကလေးတွေသဘောပေါက်လားလူကြီးတွေကရေးမကြည့်ဘူးကလေးတွေသဘောပေါက်ဘူးဘာကြောင့်လဲသူကဘဝရှိရေးကို သွားကြရုံမှာဝေးကြီးကြာကြီးလိုသေးတယ်ဟုတ်ပလားအေးအဲ့ဒါပဲဒါကြောင့်ဘုရားကတလုံးနဲ့နဲ့ဘဝရင်းမတူတာဘာကြောင့်လဲဆိုတော့ဘဝရင်းမတူတာကကြောင့်ပဲပြောလိုက်တော့ခုလူနားမလဲဘူးအဲ့လိုနားမလဲတော့မှစိတ်လျှော့ပြီးတော့ရှင်ကြီးကောဓမာတဲ့ကျွန်ုပ်ဘောကိုတနာသောအဖြစ်အဲ့ဒါကိုအကြောင်းချင်ရာချဲ့လက်ပြည့်စုံစွာကျွန်ုပ်ကိုပြောပြပါဦးအဲ့တော့မှဘုရားကဆိုသူအသက်သသူအသက်သတ္တုထ မတအသက်ရှိသူအသက်သသက်တုဒ္ဓမတအသက်ရှိဒါပဲတမေတပိရိကမွေးလာပြီခုနပရွယ်စီကလေးတွေချင်းကလေးတွေရိုက်တတ်ကြမယ်ဆိုရင်မိဘကမတဘူးသာသမီကတိုင်အဲဒုက္ခတရားတဲ့သူဖြစ်ရဖြစ်ရဘဝလည်းအသက်တူမှာပဲသူ့အသက်သက်တူတာသူ့အသက်မတိုင်အသက်ရှိမယ်အဲအသက်ရှိသေးရတခြားမဟုတ်ဘူး သူတစ်ပါးအသက်ကိုနိုင်ထက်မငင်းချက်မတတ်ဖြတ်ကြနဲ့ကိုယ်ကြိုက်တဲ့ချင်းတော်မှာအသာလေးဆိုပြီးဝေးရချောက်လိုက်ပါဟုတ်ပါလားအေးအဲ့လိုသိခါမှများလာတော့ကို့မှာသူများတတ်ထားတဲ့အပြစ်မရှိတော့အကျွေးမရှိတော့နောက်တာဘုံဟွာပြန်အသစ်ပေးရအောင်မပေးရတော့ဘူးလေသူကကိုယ်ကတတ်ထားတာမှမရှိဘဲနဲ့အသက်ခံရအောင်ကိုဘုံကမလိုတော့ဘူးပေါ့ရှင်းမလားပဲအေးအဲ့ဒါပဲသူ့အသက်သားရင်အသက်တိုးတယ် သူ့သက်မတတ်ရင်ဟောနိုင်ရှင်ပြမယ်တို့ဖရာနဲ့ရာဟုလားဆိုတော့ဖရာရဲ့သားဖရာကြတော့အသက်တော်80နေရတဲ့သားလေးကျ32နှစ်မှာပြိဋိဘာသာရတယ်အကိုင်းပဲတော့လောက်ဒါဖရာလောက်တကူကြီးတာလောကမှာမရှိဘူးငါအသက်ရှိတယ်လို့ငါသားလေးအသက်ရှိရမယ်အုံဖတ်လို့လို့ရရအဲဘယ်သူမပြုကိုပြုတဲ့ကကိုထံပြန်လာတယ်ဗျာကောင်းတာပြုပြီးမကောင်းတာပြုအဲ့ဒါကလေးတွေအထူးအောင်နောက်တဲ့သဘောထားပါ မကောင်းတာမပြုမိအောင်တတိရှိကြဖို့မကောင်းတာမပြောမိအောင်တတိရှိကြဖို့မကောင်းတာမကြံကြည့်မိအောင်တတိရှိကြဖို့ဟုတ်ပလားသို့ကိုယ်အသက်သာသတ္တုဒ္ဓမသအသက်ရှိငင်းစေသူကအနာမြာတနာကြမှာသည်ဟောဆိုငင်းစေသူကအနာမြာ တဏှာကြမ်းပါသည်ဟောသူတစ်ပါးကိုညှင်းစေနိုင်လို့မင်းထက်အနိုင်ချင်းနဲ့ဆိုရင်နဲ့ယောဂဘေးအနာတွေများတယ်ဟောတဏှာပြီးတော့ကိုယ်ဘာမှမတတ်နိုင်တော့ယောဂဖြစ်တဲ့အော်ချမ်းသာပါစေချမ်းသာပါစေသူယောဂပြောက်ပါစေစသည်ဖြင့်အဲ့လိုရှိတဲ့ပုဂ္ဂိုလ်များတော့ဟောအနာကင်းပါတယ်တဲ့ဒီတော့အနာများပုံပြောပြမယ်ရှင်းတော့ကယဟန်တော်ကြီးတပါအနာယောဂါတွေဖြစ်ပွားနေလိုက်တာ ပရမတော့နှမ်းစီလေးလာဘူလုံးလေးတွေပေါက်နောက်ဩဇာစီလောက်ဖြစ်လာအဲ့နောက်ပဲစီလောက်ဖြစ်လာဟာအဲ့နောက်ခြေခါကာလဘုရားလက်ထက်သက်တော်တရားတော်ကညည်းစဲလို့အနာများပုံလေရဟန်းတော်တပါယောဂါတွေဖြစ်တယ်ပရမနှမ်းကြီးလောက်အဲ့ဒီရဲ့နောက်တဖြည်းဖြည်းချုပ်ပြီးတော့ဩဇာသီလအဲ့ဒီရဲ့နောက်တဖြည်းဖြည်းချုပ်ပြီးတကားလပဲစီလအဲ့ဒီရဲ့နောက်တဖြည်းဖြည်းချုပ်ပြီးတကားလ တို့ရှိဘူးသီလောက်ဒုံလုံးလောင်းကနေနောက်ဆုံးလက်သီးဆုံးလောက်အနာကြီးတွေနေရာနာများဖြစ်လာအဲဒီကသွေးစိုးပြည်ဖုတ်တွေနဲ့ဆိုတော့နောက်ဆုံးအယိုးတွေချိုးကုန်အယိုးတွေချိုးကုန်တော့ပရမတော့ရဟန်းနေရာလည်းပဲဘေးကထိုင်တယ်လောက်ပြုစုကြသေးတယ်နောက်သူယောဂါကြီးကနာတာရှိကြီးဆိုတော့ညင်းငွေပြီးတော့မတတ်နိုင်တော့ဘူးပြည်တိုင်းပဲပြစ်ထားလိုက်ကြအဲ့တော့ဘုရားကကြောင်းစဉ်လှည့်လဲပြီးတော့ကြည့်တော့ကြောင်းကန်းတဲ့ကကြောင်းတစ်ခုရဲ့နေရာကခုနကအင်းအင်းအင်းအင်းနဲ့ညီးနေတာကြားတော့ဘုရားကဝင်ကြည့်လိုက်တော့ဟာခုနက အယိုးတွေအကြီးတွေကျိုးပေါက်ပြီးတော့နေတဲ့ကိုတော်ကြီးမြင်ရမြင်ရတော့မှဘုရားကမိဖို့ကြောင့်နဲ့ဆင်းသွားအဲ့ဒါတခါတည်းဘုန်းကနောက်နေပါလိမ့်ပြင်းတော့ဟိုเจ้าဒီเจ้าကမြင်တဲ့တန်ဃာတော်တွေကလာအာရပြီတော့တဲမဲ့ဖေရဗာမဲ့ဖေရပြုအဲ့ဒီမှာတရေခောက်တွေပြုတ်တရေခောက်တွေပြုတ်ပြီးတော့အဲ့ဒီကတခါတည်းဖလားလေးနဲ့ယူပြီးတော့ခွန်းစားကလေးနဲ့အနက်ဖေးနဲ့ကတ်နေတဲ့နေရာတွေနှူးနှုတ်ပြီးတော့အဲ့ဒါဘုရားကခွာခွာပေးတာဧကတိကြီးခါလဲကွာသွားတော့ အေးဒီပုဂ္ဂိုလ်ရဲ့အယူကိုဘုရားကဖမ်းရောက်စီရီတက်ခိုင်းတာလေအဲ့ဒီလိုပြဿနာဝင်လာတော့မှမြတ်စွာဘုရားကရှင်းပြတယ်ချစ်သားတို့မင်းတို့အထင်မှားကြနဲ့သူအခုလိုအယူတွေကြီးပြီးတော့အရေးအရွယ်အနာတွေနဲ့ဖြစ်ရတာဘယ်သူမှပြုမိမိမှုဆိုတာလို့သူပြုတဲ့အတိုင်းမဟုတ်ဆိုဘဝတုန်းကခုနကပြောထားခဲ့တဲ့အတိုင်းအဲ့ဒီလိုသားကောင်ငါးကောင်ညင်းရဲခဲ့လို့သူ့မှာအနာများတာ ဒါပေမဲ့သူ့အယိုးကိုငါကဓမ္မနာသိမိတော့စီတီတေခိုင်းညာဆိုတာသူဒီယဟနာဖြစ်သွားပြီ။ဘာလို့ဖြစ်ထားလဲ။အဲ့ဒီမုတ်ဆိုးဘုရားတာကောင်တွေကိုတခါလေချောင်းမြောင်ပြစ်ခတ်ဖမ်းဆီးနေရကတနေ့နေ့တစ်ချိန်ချိန်မှာယဟန်တော်တပါး အဲ့ဒါတရားအထုတ်နေတာတွေ့ရတော့အော်ကြည်ညိုစရာကောင်းလိုက်တာဆိုပြီးတော့သူဆွန့်တဏကိုလှူခဲ့ပါတယ်တဲ့အရှင်မြတ်တို့သိအပ်တော်တရားသိရဘာလို့ဤလို့သူဆွတ်တောင်းခဲ့တဲ့တွေ့တာကြောင့်အဲ့ဒီဆုံးလို့တဲ့ကုသိုလ်ခြေခံပြီးတော့အခုသေဂာနိမငါတရားဟောလိုက်လို့သူရှုမှတ်ပွားများအလွယ်လေရဟန္တာဖြစ်တယ်တဲ့။ကိုင်းပြောလိုတာကညင်းစေသူကအနာမြာရှင်းမလားတဏှာကျမ်းမာသည်ဆိုတော့အနာမဲ့သူ ရှင်သာကုအနာမဲ့သူအဲဒီရှင်မာကုတို့ကြတော့လူဘဝကအသက်80ယဟန္တာဘဝကအသက်80ပေါင်းလိုက်ရင်အဲ160ဗျာအဲ့ဒီ160ရဲ့အတွင်းမှာဟချိုးလို့တခါမှယောဂါမဖြစ်ဘူးဘာဖြစ်လို့သူတစ်ပါးကတချိန်ကသူကကြမ်းမအောင်ဇေဝတ္တပြုခဲ့တယ်ခန္ဓာကိုယ်နဲ့နေနေနေနဲ့ပေးခဲ့တယ်ဟုတ်လားအဲ့ဒီလိုသူတစ်ပါးကိုတဏှာကြီးစွာပြုစုကူညီခဲ့လို့ ဟောရှင်မကုမဘာတဲ့တို့အနာကင်းရပါတယ်ဘာကင်းရတော့အဲ့ဒီရှင်ပါကုလရဲ့အထုပ်ပတ္တိဇာလံအဖွင့်မှာပဲတို့ဘုရားစွာဘုရားကဖွင့်ဆိုထားခဲ့အခုဂေါရမသာသနာနှစ်9000เนาะ2545နှစ်ရှိသွားပြီเนาะသာသနာကွဲပလားအဲ့ဒီအတွင်းမှာနှစ်200နဲ့300အတွင်းပို့ပြီးတော့အသက်မရှိရပါဘူးအဲ့ဒါခေါင်းမှုချုပ်ကြီးနဲ့နှစ်1000ရှိပြီဆိုတော့လိန်စားနေဒါကိုကြည့်ပြောပါတယ် အခုအဲ့ဒီပုဂ္ဂိုလ်တစ်ချက်ကပြောရဖန်ခံရတယ်သို့သလိုဘာလို့လုံးကြားရတယ်ခေါင်းမှုယုံကြီးနဲ့တွေ့ဘူးရလားတွေ့ပါဗျာဘယ်သူတဲ့တော့ဥကောဝိဒါအဲဥကောဝိဒါတဲ့ခိုင်းဘယ်နဲ့မရှိနိုင်နိုင်ကိုနှစ်တထောင်ရှိတယ်လို့ဒါလိန်စားတာပဲလိန်စားရင်သူယဟန်ပဲဟုတ်တော့မှာတော့ဟုတ်ပလားအေးတို့ကိုရီယံဝက်တို့ကောအောင်သေးတို့ဥစဉ်ဝက်ခဲ့ဘူးသားပဲအဲဒီဥစဉ်ဝက်တဲ့ခါမှကြည့်မလိန်ရဘူး ကိုမရှိတဲ့ဇန်တရားမတရားဖုတရားဝိမောက္ခတရားသမာဓိတရားသမာပါတရားရတယ်လို့တစ်ဖက်လူယုံအောင်ပြောလို့တယောက်ယုံသွားရင်ဒီပုဂ္ဂိုလ်ယဟန်မဟုတ်တော့သင်္ကန်းကြီးဝဋ်ထာကလိန်တာပဲရှင်းမလားအဲ့ဒါမျိုးတွေနဲ့အခုခေတ်ဟာရကန်းကျင်းတော်တို့ဘာတို့ညာတို့ဆိုတာအင်မတန်ကြောက်စရာကောင်းတာတဏှာစားဘဝလေးနဲ့လိမ့်နေကြတာမဖြစ်နိုင်တာတွေကိုဖြစ်တဲ့လူကလုံးဝမပြောဘူးမပြောလည်းမပြောကောင်းဘူးအဲ့တော့ပြောတယ်ဆိုရင်မြင် तू ကမဖြစ်ဘူးဆိုတာချင်းပြနေပြီပြိဿ ငါယဟနာပဲငါပဲညာပဲနဲ့ပြောရင်သဘောပေါက်မလားအေးအဲ့ဒါသတိထားကြဗျာဒါကြောင့်ကလေးတို့ငရွယ်ချင်းကလာဘုသူတ္တရှိမှဘဝမှာကိုယ်ွယ်စိတ်ကမှုမမှားမှာကိုယ်ွယ်စိတ်ကမှုမှားတော့ကြာဥပါတယ်ကုံရှုံးတော့တခါလင်ကုံရှုံးတော့တသက်လုံးမှဆရာကုံရှုံးတော့တသန္တရာလုံးမှောက်တယ်ဗျာအဇာတသဆိုတဲ့ဘိင်ဟာလေ တိပုဂ္ဂိုလ်ဘဝနဲ့သောတာပန်ဖြစ်ဘယ်တကလို့ရမှာဟောဒေဝရဆရာအပေါင်းမှာတော့ခဏိဝီစီရောက်တယ်ဘလောက်ကြောက်ဆရာကောင်းလဲအခုခေတ်ကနော်အဲ့တော့ပစ္စည်းရှိတဲ့ပုဂ္ဂိုလ်များသတိထားရဖို့အကိုးအွယ်မှားထားကြတယ်အေးအဲ့ဒါကြောင့်ပညာရှိယဟန်ပညာရှိလူပညာရှိရှိကမိကိုဘယ်လိုဘယ်လိုနေသူတော်ကောင်းဟုတ်ကလားဘာညာဒါလေးတွေတိုက်ရမမေးချင်ရင်ပေါ့နော်အဲ့လိုမေးပြီးမှငါထင်ကြီးတဲ့ပုဂ္ဂိုလ်ဟာဟုတ်သလားမဟုတ်ဘူးလားဆိုတာစဉ်းစားရတယ်အဲ့တော့ theory ကအထင်ကြီးလွန်းရင်အမှားတွေးတာတယ်အထင်ကြီးလွန်းရင်အမှားတွေးတာအယုံလွယ်လွန်းရင်အမှားတွေးတာတယ်အယုံလွယ်လွန်းရင်အမှားတွေးတာအထင်ကြီးလွန်းရင်အမှားတွေးတာအယုံလွယ်လွန်းရင်အဲ့ဒါတပည့်တို့ကိုကိုစဉ်းစားပုဂ္ဂိုလ်တအုပ်ကိုသိအယုံလွယ်ရင်ငါအမှားတွေးတော့မယ်ဆိုတော့ချိန်နေတွက်တာအထင်ကြီးလွန်းသွားပြီဆိုရင်လည်းငါအမှားတွေးတော့မယ်ဆိုတာချိန်နေတွက်တာပါဟုတ်ပါလား အယုံလိုအထင်ကြီးတော့ကိုယ်စိတ်ကမထိန်တော့တခေါ်လေးလှုပ်ချင်ရလို့ပြောရင်ပြောလိုက်တာမှန်ရလားအေးအဲ့ဒါတွေသတိထားဗျာဒါကြောင့်အထင်ကြီးလို့ရင်အယုံလွဲရင်ဒီခင့်ရွှေကြသားဘလောက်တန်အဲ့ဒါကို2000နဲ့ပေးမယ်ကလေးတို့ယူမလားခိုင်းပြောအငမ်းမရဒီ2000နဲ့ရတယ်လို့လိုချင်အဲ့ဒီပစ္စည်းပေါ်ပြန်ချင်းစားအတုရင်လည်းဖြည့်ရမယ် ခိုးရပါပစ္စည်းလည်းဖြစ်ရမယ်တရားသဖြင့်ပစ္စည်းတော့ဖြစ်ကုန်မဖြစ်ဘူးတရားသဖြင့်ကတသိညွန်တန်းနေတာကြီးပဲသဘောပပလားအဲ့ဒါသူ့ကိုအယုံလွယ်လိုက်လို့ကိုကလောဘကြီးပြီးတော့ဟာတသိညွန်တန်း2000နဲ့ရတာပဲကွာသွားယူလို့မှားတွေ့တာပဲအထင်ကြီးရင်အယုံလွယ်ရင်အေးအဲ့ဒါသတိထားအခုကဘာရမျိုးနေဘူးကြီးကျဲတဲ့ရက်တောင်လေးတွေဖဏမရှိပဲနဲ့တရွေ့ရင်းသွားတယ်တပည့်တို့ကရဟန်းလာသွားမထင်နဲ့အလကားလုံနေတာအကျင့်မြတ်ကျင့်သူတော်ကျင့်အောင်မလုပ်သူတော်သိအောင်တော့မလုပ်ဘူး ဟုတ်ပလားအဲ့ဒါတွေပဲလူတွေအဲ့ဒါထင်ကြီးနေတာတို့တနေ့ကဖြူမှာအဲ့လိုခုနနေဘူးကြီးကျဲကျဲခုလိုချိန်ပေါ်လေးချိန်မပါပဲတခါလေးရက်တောင်လေးနဲ့တလန်းရင်တလန်းရင်တလန်းဆိုဖြူရလူတွေရဟန္တာရဟန္တာတို့လောင်းနေကြငွေ2000ဝဲရကိုင်းရှိစေဒါကြောင့်ရှင်ဘာကုလဇာလန်းကို ထောက်ပြီးတော့ဇာပေက အသက်200နဲ့300ကျော်ပြီးတော့မနေရဘူးအခုကအသက်ဘယ်လောက်ရှိတယ်ညာရှိတယ်ဆိုတာဒါလိမ်စားနေကြတာအဲ့ဒါကိုတို့ကအခြေခံကြည့်ပြီးတော့သိထားရအဲလောကီပညာအနေအပြင်အသက်ရှိတာမရှိဘူးလားရှိကောင်းတယ်ဒါပေမဲ့ဘုန်းကြီးနေနဲ့အဲ့ဒါမျိုးမလုပ်ကောင်းဘူးဒါပဲဟုတ်ပါလားအေးအဲ့တော့သူ့အသက်ဘယ်သူကနေစမ်းစစ်မှာတော့အဲအဲ့လိုအကြောင်းအခြေခံမခိုင်မဲနဲ့ရှောက်ပြီးတော့လှုပ်ချင်ရလို့ပြောကြရပြောနေတော့ လောကကြီးမှာအခုအာတခါတည်းပြဿနာတွေအရရချုပ်ပြီးတော့ဖြစ်နေရတာပြောဦးမယ်ရှင်းတော့ကအဂိယယူတယောက်ဖိုးထိုးဖိုးထိုးပြီးသူ့လုံးလေဒါလေးချာသူကတဘိုးတစ်ပါးသွားနေတော့သူ့ချွေးမကအဲ့ဒါတိုက်ပြီးတော့ဓာတ်လုံးကဘယ်ရောက်သွားမှမသိအဲ့တော့သူ့ရောက်ခမကြီးဆိုမှကျတော့အသားလေးပြာလေးကောက်ထည့်ပြီးတော့ဒါလေးတည်ထားတယ်အဲခုနကရောက်ခမကြီးကပြန်လာကြည့်လိုက်တော့ပြာပြည့် ဩဓာတ်လုံးများအောင်ရင်ပြာဖြစ်တယ်လို့ပြောတယ်နတ်ဓာတ်လုံးအောင်ပြီဟုတ်မလားအဲကျွေးမလည်းကြောက်လို့မပြောရဲဘူးလေအဲ့တော့ငါဓာတ်လုံးအောင်ပြီတဲ့အဲ့တော့ဒီဓာတ်လုံးအောင်ရင်မြေရှုမိုးပြန်နိုင်တယ်လို့ဆိုပြီးအဲ့ဒီပြာလေးသူကရက်ပြီးနင်တို့ငါ့ကိုတွေးရင်တားလိုက်တော့ငါသွားပြီဆိုပြီးအိမ်မောခုံချရမြေမရှုဘဲနဲ့ပေါင်ကျိုးသွားတယ်ဟုတ်မလားဒါမျိုးအများကြီးပဲအခုကရေထုံကျင်းနဲ့မိထုံကျင်းနဲ့သူရေထဲနေသေးသွားတာလေ မိထုတ်ခြင်းနဲ့သူပြင်မကမီးတွေနဲ့ဝိုင်းပြတာမီးလောင်သွားတာတွေလေအေးအဲ့ဒါပဲလိန်တာပဲအဲ့တော့တပည့်တို့ရိုးရိုးချင်းမြင့်မြင့်ချမ်းမနာပြောဟုတ်တာလို့အဲ့ဒါအကောင်းဆုံးပဲဟုတ်လားပဂတိရိုးရိုးစာပေတင်ကြချနေတာကိုမျက်စိမြင်မယ်သူတို့စာတင်စာတင်စာတက်ကြည့်တဲ့ရကိုလေးတွေဆော့ရင်ဆော့ရဒါမျက်မြင်မယ်ဟုတ်တယ်မဟုတ်လားဂိုင်းတို့တရားစာပေဟောကြတယ်အတရားဟောကြတယ်တရားအထုတ်တဲ့ကအထုတ်ကြတယ်သူများလိုပဲပြောတဲ့ကဒါမျက်မြင်မယ် ဟိုပုဂ္ဂိုလ်ဟန်လုပ်ပြီးတော့လူတွေးတော့ဘယ်လိုလူမမြင်တော့ဘယ်လိုဆိုတဲ့ကမယိုးသားတော့အဲ့ဒါကိုအုံနောက်ခိုင်ခိုင်နဲ့ထားဖို့အရေးကြီးတယ်နော်ကုံရှုံးတော့လင်းကုံရှုံးတော့ဆရာကုံရှုံးတော့အဲအဲ့ဒါကလေးတို့တရိထားကလေးတို့ဘဝတွေကအုံနောက်ခြေခံရှိပါမှာဘာကြောင့်တော့ခုခဲ့တော့မြင်းတွေကလည်းဆရာစိုက်ကားကလည်းဆရာနှိပ်တွေကလည်းဆရာကြီးပဲအဲ့တော့ကိုကသူဆရာဟုတ်ခုမဟုတ်တယ်ဆိုတော့ကိုအုံနောက်နဲ့နှလုံးသားရွေးရမှာ ကိုယ်အုံနောက်နဲ့နှလုံးသားခံယူချက်မှန်မှုအရေးမကြီးဘူးလားအရေးကြီးပါဘူးအေးအဲ့ဒါပဲတရားတရားရှိတယ်မွတ်စလင်တွေကလည်းအာဘုန်းကြီးကိုပြောတာဘုန်းကြီးရောက်ရှင်တာဘုန်းကြီးကိုလည်းပဲအခုဗလီသွားမလို့တဲ့ဗလီသွားရင်ဘုန်းကြီးကိုတက်ရှင်အောင်သူတော့ပြင်မဲ့တဲ့ဟင်းမင်းမမင်းဆွတောင်းကြီးတော့မတောင်းကြီးလေသူဗုဒ္ဓဘာသာကဆွတောင်းလို့ရတာမဟုတ်ဘူးအလုပ်လုပ်မှရတာအဲ့ဒါနဲ့ဆိုစမ်းမိလို့မင်းကမင်းဒီမုတ်စိတ်ကြီးကဘာလုပ်တာတော့ အဲဒါကျွန်တော်တို့ဘာသာစကားအရာအပြည့်ရှိလို့ငရဲရောက်တော့အဲ့ဒီမုတ်စိတ်ဆွဲပြီးတော့ဘုရားသူတို့ဘုရားကအပေါ်တင်ပေးမှာမိမတွေကြတော့ရောတဲ့မိမတွေကြတော့သမင်ဆွဲတင်ပေးမှာအဲ့တော့ပြောလိုက်တယ်ဟင်ငရဲမိကတောက်လောင်တော့မင်းမုတ်စိတ်မွေဘယ်သွားရှိတော့မှာတော့မင်းသပင်ဘယ်သွားရှိတော့မှာတော့ကဲဒါကိုလည်းကြံကြံပမာသူတို့ဘာသာယုံညကလေးတို့ယုံလို့ဖြစ်မလားဘယ်နဲ့ကြံကြံပမာငရဲရောက်ပမာမုတ်စိတ်ဆွဲတင်တော့မုတ်စိတ်ကမီးလောင်ကန်နဲ့ကုန်းတာကြာလာပြီ အဲ့ဒါသူတို့ယုံရတယ်ဘာသာယူဝါဒဟုတ်မလားအေးအဲ့လိုဟာလေးတွေဒါကလေးတို့နားလည်ထားဖို့အရေးကြီးတယ်ဒီတော့သူတို့ဗါတဲ့ခိုရန်ကြမ်းအရာဟာသူတို့ကရုပ်သွင်းမရှိဘူးဘာညာနဲ့ပြောတာတစ်ချိန်ကြတော့လဲရှာကြီးကဘလောက်ငကားတယ်မျက်လုံးကြီးကဘလောက်ဆိုပြီးပြထားတယ်သူတို့သူတို့ကြမ်းသားတယ်မှာရှိနောက်မညီပဲသူတို့ပြောသမျှစွန့်မိပြီးတော့ယုံရတယ်ပညာတော်၁၀ပါးမူသေးထားပြီးတော့ယုံကြရတယ်တို့ကြီးကမဟုတ်ဘူးကိုယ့်ရဲ့နှလုံးသားကိုယ့်ရဲ့အုံနောက်နဲ့ဆုံးဖြတ်ပါမှန်ရဲ့လား အေးကိုယ့်ရဲ့အုံတော်ကိုယ့်ရဲ့နှလုံးသားအရေးကြီးဆုံးပဲသူများပြောတိုင်းသွားယုံရင်မသွားမှာပေါ့ဟုတ်လားဒါလုံးများကောင်းရင်ပြာဖြစ်တယ်ဆိုပြာတုတ်ပြီးခုံချလိုက်တယ်မြေမြေမရှိုးပဲနဲ့ပြဲချီကျိုးသွားတယ်ဟုတ်ပလားအဲ့ဒါတွေသဘောထားကြအောင်မြအဲ့ဒါတော့အယူကမပြောက်ဘူးဆေးရုံတင်တာ၃လလား သူများကလာအင်္ဂါသမင်းပို့တာဒါသူကဟိုကလူငါ့ကိုမြင်စေဆိုမှနေလို့မြင်ရမယ်သူ့ပေါင်ရိုးကြီးနဲ့အိယာမထနိုင်တာမြင်နေတာအဲ့ဒါကိုသူကငါမြင်စေဆိုပြီးဟိုထိယူရမပြောက်သေးဘူးသဘောပါမလားအေးအဲ့ဒါတော့အဲ့ဒါလေးတွေတပည့်တို့စဉ်းစားကြကိုတွင်းညာမင်းနဲ့စဉ်းစားကြကလေးတို့တွေ့လို့မိဘနဲ့ဆွေးနွေးကြအာမိဘမသိရင်ဆရာသမားတွေမေးလိမ့်မယ်ဟုတ်ပလား အယံကာရောသွားမယုံမှနဲ့လူလူချင်းတနာလို့ပေးတယ်ဆိုတာဒါကတော့ဒါနမြောက်ပါတယ်ခုနကယုံကြည်ချက်နဲ့သူ့ဟာကိုပေးတယ်ဆိုတာတော့အဲ့ဒါတော့စီကန်းလွန်သွားမယ်နော်အေးအဲ့တော့ပေးတိုင်းလဲဒါနမဖြစ်ဘူးပေါ့ဗျာအကျိုးမပေးဘူးပေါ့နားရှင်းမလားနားရှင်းပါဘူးနိုင်ဒါဆိုညင်စေသူကညင်စေသူကအနာမြအနာမြတနာကြမ်းမာသည်တနာကြမ်းမာသည်ဟောညင်စေသူဘာဖြစ်မလဲခொနကကြီးကိုတော်ကြီး ယဟနာဖြစ်သည့်အထိအယိုးတွေကြေးပြီးတော့သူများညင်းကြခဲ့လို့ဖြစ်တာဟောတနာကျမ်းမာသည်ရှင်ပါကုလကြတော့အသက်160သားနေသွားတယ်ဟတ်ချိုနာလေးတခါမချဘူးဘယ်သူမပြုကံအဲကိုထံပြန်လာတယ်သတိပြုဗျာဟုတ်ပလားအေးအဲ့ဒါပဲတဲ့ ပြီးတော့ဆိုဒေါသမီလျံဒေါသမီလျံအကြည်တံအကြည်တံသီခံလပသည်သီခံလပသည်ဒေါသမီလျံဒေါသမီလျံအကြည်တံအကြည်တံသီခံလပသည်သီခံလပသည်အေးဒေါသကြီးတဲ့ပုဂ္ဂိုလ်ဟာအကြည်တံနဲ့ဆိုတာအယုတ်ဆိုးတယ်အကြည်တံနဲ့ဆိုတာအယုတ်ဆိုးတာသီခံတဲ့လူဟာလပတယ်ဘယ်သူဘာပြောပြောပြုံးပြုံးကလေးနေလိုက်တာကိုကအဲ့တော့မေတ္တာဓာတ်ခံ မှန်ပမာဏမေတ္တာဓာတ်ကအေးမှန်တဲ့မှာပြုံပြုံလေးကြည့်တော့ပြုံဤကလေးထင်တယ်မဲ့မဲ့ယူကြည့်တော့မဲ့ယုတ်ကြီးထင်တယ်အဲ့ဒီအတိုင်းပဲကိုကအားလုံးပေါ်သိခိုင်ရင်ကိုဘဝတန်တရားမှာဘာလှမလဲအဲယုတ်လှမယ်တိမခံဒေါသကြီးရင်အယုတ်ဆိုးမယ်ဗျာသဘောပါဗလား တို့ဒေါသမီလျံအကြည်တံသိခံလပသည်အဲ့တော့ဆိုလိမ့်မယ်ကလေးတို့အချင်းချင်းကဟဲ့အောင်ခွေးမသားဆိုရင်မင်းတို့နာမလားလူကမွေးတာသူလည်းသိတယ်ကိုလည်းသိတယ်ဘာလို့နာကိုခွေးကမွေးတာမှမဟုတ်ပဲနဲ့မဟုတ်တာပြောရင်သူ့သားအပြစ်ရှိမယ်ကိုအပြုံးမပြရင်ကိုဘာမှမဖြစ်တော့ရှင်းလားလူကမွေးတာသူလည်းသိတယ်ကိုလည်းသိနေပြီပဲခွေးကမွေးတာမှမဟုတ်ပဲနဲ့ဒါနာကြရမှမဟုတ်ပဲမဟုတ်တာပြော မသကအဟုတ်ကိုအဟုတ်ပြောလို့အနာပေါ်ဒုတ်ကြတယ်ဆိုတာနာရင်ထားဟုတ်တယ်မဟုတ်လားဒါပေမဲ့ဟုတ်တာပြောတော့လေသူမှန်တာပြောတာပဲဘာနာကြလို့တို့တရားသဘောကမဟုတ်တာပြောရင်လည်းမဟုတ်လို့မနာရဘူးဟုတ်တာပြောတော့လည်းဟုတ်လို့မနာရဘူးငါ့ကိုအသက်မဲကြီးဥမဲဒုံကြီးကလားကြီးပြောမှန်ပေါ့ငါအသက်မဲနေတာပဲဘာနာကြရှိတော့ကိုမဲတာမဲနေတာပဲအဲ့တော့ကိုကအပြုံးမပြောဦးဟုတ်တယ်လေငါမဲလို့မဲလို့ပြောသူအမှန်ပြောတာပဲ ကိုင်းခွန်းလို့လည်းဘာမှပြဿနာမတည့်ဘူးအဲငါမဲမဲလို့ပြောရမလားထားတူဟောရံပြစ်ပြီးပြစ်တယ်လည်းဖြစ်ကုန်ပါသဘောပေါက်ပါလားအေးအဲ့တော့ဟုတ်တာပြောတော့လေမနာနဲ့သိခံလိုက် तू ဟုတ်တာပြောတာအောင်ဟုတ်တာပြောရတဲ့အလေးကိုချစ်เสียကောင်းတယ်ဒါပဲမဟုတ်တာပြောရင်လည်းဟင်း तू तू မဟုတ်တာကြီးပြောတော့ငါဘာနာတရားလို့သေးလဲကဲနင်တို့ခွေးမသားလို့ပြောရင်နင်တို့ဘာမွေးတာ तू ကမွေးတာကြီးပဲဒါဘာလို့နာမှာ သူသာအမှားပြောလို့သူ့အတွက်အပြစ်ပဲကိုကတော့ဘာမှနာကြမရှိဘူးကိုကခွေးရမွေးတာမှမဟုတ်ပဲလူကမွေးတာသဘောပေါက်ပြီလားအေးအဲ့ဒါတပည့်တို့စာနဲ့ပါနဲ့မှားသွားလို့အတရောကြတာပြောင်းလုံးကြတာခက်ရချတာနဲ့ရံဖြစ်ကြထိုးကြကြည်ကြမိဘအထိဒီမိကလောင်ကူးသွားတာဒီရှိတတ်ပါတယ်မလုပ်ပါနဲ့နော်ခုနကညံမြန်လေးနဲ့ရှင်လိုက်ပါ तू ကဟုတ်တာပြောဟုတ်တာဟုတ်တာပြောဟုတ်လို့ तू ပြောတာပဲမဟုတ်တာပြောတာမဟုတ်ဘဲနဲ့ပြောတာငါဘာထိခိုက်မလဲ အဲ့ဒါလို့ဆိုရင်ပြဿနာအင်းကြီးသွားပါတယ်တို့အသက်ဟာရေဝက်ပမာခဏတာနေရတာလေးဟာကြည်ကြည်နူးနူးနေရတာခေါင်းပါတယ်နော်ဆိုဒီချင်းရင်နဲ့သူနာသွားဘယ်လိုလုံးမလို့ငါနာသွားဘယ်လိုလုံးမလို့ဆိုတာတောကရင်ဝင်ဝေရတော့အစာမကြည့်ဘူးအစာမကြည့်ရင်ဟောချမ်းမကြီးမမြောက်အဲ့ဒီအထိထိခိုက်သွားနိုင်တယ်နောက်ဆုံးဘဝအထိပြတ်သွားနိုင်ဒီကောင်ငါပြောတယ်တဏီတဏီရတော့ငါချောင်းပြီးတော့လုတ်တော့မယ်ဟော အဲ့လိုဆိုပြီးတော့ဆင်းရဲဒုက္ခတွေဒုစရိုက်တွေလွန်ကျူးတော့ဆင်းရဲဒုက္ခတွေမရောက်ဘူးလားရောက်ပါဘူးဒါကြောင့်ကျင်စေသူကကျင်စေသူကအနာမြအနာမြတဏှာကြမ်းမာသည်တဏှာကြမ်းမာဒေါသမီလျံဒေါသမီလျံအကြည်တံအကြည်တံသီခံလပါသည်သီခံလပါသည်အဲ့တော့အတိတ်ဘဝကပြီးခဲ့တဲ့ကံကတော့ဘာမှပြုလို့လို့မရဒါပေမဲ့မနေ့ကဖြစ်ပြီးတာကိုငနေ့ပြန်ပြင်လို့ရသေးတယ် ကောင်းကောင်းဆိုးဆိုးမနေ့ကဟာတပည့်တို့နားနေအောင်ပြောအတိတ်ပဲလွန်ငယ်ပြီးတာအတိတ်အတိတ်ဆိုတာလွန်ငယ်တော့အခုနှစ်နာရီခွဲဆိုရင်နှစ်နာရီဟာလည်းအတိတ်ပဲနှစ်နာရီမခွဲမိကာလပြီးခဲ့တဲ့အချိန်တွေဟာဘာတွေလဲဟေ့ဟုတ်ပြီတဲ့အတိတ်ဆိုတာလွန်ပြီးသားပိဿုပန်ဆိုတာဖြစ်စေပိဿုပန်ဆိုတာအနာဂတ်ဆိုတာဖြစ်လာမဲ့ဟာအနာဂတ်ဆိုတာဘဝဟာ၃ပိုင်းပဲရှိတယ်အတိတ်ရဲ့ ပစ္စုပန်ရဲ့အနာဂတ်ရဲ့ဒါပဲအဲ့တော့တို့ရဲ့ဘဝတစ်ခုဖြစ်လာတယ်ဆိုတာအရှင်းစားဥဝဲလို့မွေးလာရင်တို့ကအခုမှမွေးလာကသရှိတယ်ဘာမှမလုပ်သေးပါဘူးအဲ့ဒီမွေးလာတဲ့အဖြူအမဲအပုအရှိဟလာအပိန်အဝသည်ဘာကဖန်နေလိုက်တာဆိုအတိတ်ကံကဖန်နေလိုက်တာဘာကဖန်နေလိုက်တာ အတိတ်ကံပါဘိစုဗမ္မောကအခုမှဥဝဲကသရှိတယ်ဘာမှမလုပ်ရသေးဘူးလေ အဲဒီအတိတ်ကပိစ္ဆုပန်ကံကြောင့်သူ့အတွက်ခြေရမှုဘာမှမပြုအခုကဥဝဲလို့ဖြစ်ပေါ်လာသည်နိအတိတ်ကံသဘောပေါက်မလားအဲ့ဒီတော့ဒီလိုကြည့်လိုက်လေအခုစိုက်တဲ့မျိုးစေ့အဲ့ဒီမျိုးစေ့ဟာအခုမှမိုးပေါ်ကကြလာတာလားဟိုအတိတ်ဆိုတဲ့လွန်ပြီးတဲ့ရက်လကဆုထားတာလားအတိတ်ရက်လတွေကဆုထားလို့ဒီမျိုးစေ့ကိုအခုစိုက်နိုင်တာမဟုတ်လား ကောင်းပြီအခုစိုက်တဲ့သင်ရက်ပင်အခုစားရပါလားနောင်ဟလားတနေ့နဲ့နေ့သုံးနေ့မဆောင်ရဘူးလားဒါတော့မျိုးကြီးပေါ့စဘာကျွေတလားနှစ်လားသုံးလားပဲဆိုရင်သုံးလေးလားဟောတရကြီးဆိုရင်သုံးလေးနှစ်ထမင်းဆိုရင်ခုနှစ်နှစ်ရှစ်နှစ်တောင်ဆောင်ရတယ်ပြောလိုတာကဘာလဲဒီဘဝဥဝဲလို့ဖြစ်ပေါ်လာတဲ့ဘဝအစမှာကိုယ့်အတွက်ဘာမှမလုပ်ရသေးပဲနဲ့အဲ့တော့ဒီဟုတ်တွင်ဒီခန္ဓာရဲ့ဟာဘယ်သူကဖန်ဆင်းလိုက်လဲအတိတ်ကံအလှဲ့ကြအတိတ်ကံအာဟုသောကံများလို့ ဟုတ်လားအဲအဲ့ဒီမှာအကုသကနဲ့ခြံရံပြီးတော့လူဖြစ်လာရင်အသာမဲမဲအယုတ်ဆုံးမဲအသံကကြီးကြောင်ဖြစ်မဲဘာညာအကုန်အဆင်မပြေတာဖြစ်မှာပေါ့ကွယ်နားရပါတယ်နော်ကုသကနဲ့လူဖြစ်လာရင်ရုပ်ရှင်လေးတွေလှပမယ်တင့်နေမယ်ဟုတ်လားအသံကောင်းမယ်မှန်ရလားအဲ့ဒါပဲဒါကြောင့်အခုပိစုပန်ကာလဖြစ်ရခြင်းဒီပိစုပန်ဆိုတဲ့အခုအမိဘိုက်တွေကဥဝဲလို့မွေးလာတဲ့အခါကာလမှာ तू ဘာမှမလုပ်ရသေးဘူး အဲ့ဒါကြောင့်ဒီရဲ့ရုပ်ကိုတို့ကာမဇာယုတ်လို့ခေါ်ပါတယ်ကာမကံကြောင့်ဇာကဖြစ်တာအတိတ်ကပြုခဲ့တဲ့ကံကပေးလိုက်တာပဲအဲအဲ့ဒီမွေးကင်းသားကစပြီးသိတတ်တဲ့အရွယ်ကပြုတ်လောက်တာကြတော့အနာဂတ်ဘဝအတွက်ဘာအတွက်အေးအဲ့ဒါပြောကြတယ်ခုရေတွင်တူအခုရေကြီးမတော့ရဘူးတဲ့အခုမှရေတွင်တူတာနောက်နေတာဘယ်လိုလုပ်ရေကြီးတော့ဟုတ်လား ရက်အခါနဲ့ဖြည်းဖြည်းလေးထားမှအဲ့ဒီရက်တဖြည်းဖြည်းစစ်ပြီးတော့ဘာဖြစ်သွားလဲအဲကြည်သွားတယ်အခုပြုတ်တဲ့ကံအခုမခံစားရဘူးလေအခုရေတွင်တူအခုရေကြီးမတော့ရသေးတယ်လို့အခုပြုတ်လောက်တဲ့ကံအခုမခံစားရသေးဘူးအေးခံစားရတာတော့ရှိတော့ရှိပါတယ်ဒါပေမဲ့နဲတယ်ပေါ့ကွယ်အဲ့တော့မင်းတို့ကတော့ကအခုပြုထားတဲ့ကံတရားတွေကနောင်ကြတော့မှခံစားရမှာအလှဲ့ကြသဘောပေါက်မလား ခုနကစိုက်ထားတဲ့မျိုးစေ့ဒီအတိတ်ဘဝဆိုတဲ့အတိတ်ဆိုတဲ့ရက်လကဆုထားကြလို့ဒီမျိုးစေ့အလွယ်တကူစိုက်နိုင်ဒါကြောင့်ဘဝမှာဥဝဲလို့ဖြစ်လွယ်ကြနေအတိတ်ကမဲတဲ့လူရင်းနှွေးတဲ့ထက်ပြဘယ်တော့မှဖြူလို့မရပို့တဲ့လူထုတ်ပေါ်ကျိုးနေဆိုဘယ်တော့မှအယက်မရှိတော့မျက်လုံးမေးတဲ့လူဟုတ်လားမျက်စီခွဲဘယ်တော့မှမျက်လုံးမပြေဘူးရှင်းမလားအဲအဲ့ဒါအတိတ်ကံပဲအဲ့ဒါကမ္မဇာယုတ်သူတစ်ဘဝလုံးသွားရောပြင်လို့မရတော့ဘူးဟုတ်ပလား အေးအဲ့ဒါကြောင့်အတိတ်ကရှိတယ်ဆိုတာအဲ့ဒါကိုကြည်ထားပါအခုမှဥဝဲလို့မွေးလာတဲ့လူတွေကဟာသူ့ဖို့ဘာမှမလုပ်နိုင်သေးဘူးဘာမှမလုပ်နိုင်နေမြင်သူ့အလုပ်ကအခုသူ့ကြိုးမပေးသေးဘူးအတိတ်ကအရှိန်နဲ့သူပြီးသူလာပြီးတော့နောက်ဒီဘဝစပြုတ်သွားတဲ့အတွက်ကြောင့်ပစ္စုပန်လောက်အားနဲ့ဟောအတိတ်ကအားလျော်ဆိုအနာဂတ်ဘဝသွားလိမ့်မယ်မှန်ရလားကိုင်းရှိုးကြည်သာရှေးကကောင်းလို့ရှေးကကောင်းလို့ခုကောင်းမှသည်ခုကောင်းပါသည် အခုကောင်း နောင်ကောင်းပါလိမ့်မည်တို့ရှိကကုသိုလ်ကံကောင်းတယ်လို့ဟောလူဘဝချမ်းသာကြွယ်ဝဖြူဖြူစင်စင်ရုပ်တွင်လှလှလေးတွေဖြစ်ခဲ့ကြပြီရှိကကောင်းလို့အခုကောင်းတယ်နော်ဟောအခုကောင်းခြင်းကြောင့်နောင်လည်းကောင်းသွားပါလိမ့်မယ်ဘဝကိုသုံးပိုင်းပိုင်းတာရှိကကောင်းလို့အခုကောင်းပါပြီအခုကောင်းနောင်ကောင်းပါလိမ့်မယ်နော်ဆိုရှိကမကောင်းလဲရှိကမကောင်းလဲခုကောင်းပါသည်ခုကောင်းပါအခုကောင်း နောင်ကောင်းမှလိမ့်မည်ရှိရတော့တဲ့အဲ့ဒါမကောင်းခဲ့ဘူးဘယ်လိုမကောင်းတာတော့ဘဝကဒါနမပြုခဲ့ဒါနမပြုခဲ့တော့သူကမြရှင်းချင်းရဲရဲနဲ့ဆိုပြီးနေရတာရှိကမကောင်းခဲ့ဘူးဒါပေမဲ့အခုဘဝကြောင့်ဦးမွဲလို့သာတေးရမယ်ငါမလို့နဲ့မကန်းနိုင်ရှိရဲငါရဲ့ခန္ဓာကိုယ်နဲ့ခန္ဓာခဲလေးတွေတက်ကကလေးတွေကျင်းလေးတွေခြိုင်လေးတွေဖို့မယ်တောက်ပြီးဦးရေလောက်မယ် ငွေမကုန်တဲ့ကုသိုလ်တွေအများပေါ်ငါမေတ္တာပွားမယ်လူကြီးသူမှငါတတ်သွမ်းသမကူညီမယ်ငါနဲ့ရွယ်သူငါတတ်သွမ်းသမကူညီမယ်ဆိုရင်အခုကောင်းရင်သူဘာပါလိမ့်နောက်အဲ့ဒါပဲဒါကြောင့်ရှေးကမကောင်းလေခုကောင်းပါသည်အခုကောင်းနောင်ကောင်းမှလိမ့်မည်ဒါကောင်းနောက်မကောင်းပြောမယ်ရှေးကကောင်းလို့ခုမကောင်းပါသည်အခုမကောင်း နောင်မကောင်းပါလိမ့်မည်ရှေးရတော့ဒါနကုသိုလ်စသည်ကြောင့်ဟောဘဝမှာပစ္စည်းဥစ္စာလူဤတန်လေးတွေဖြစ်လာကြအဲယခုဘဝကျတော့ပစ္စည်းနဲ့ဥစ္စာကိုအမိပြုပြီးတော့ကအာခိုးဆိုးတိုက်ခိုက်မှုမိုက်တီလေးနေလို့မကောင်းရင်နောင်ကောင်းပါအောင်မပစ္စည်းရှိလူတန်းစားတွေရဲ့သာသမီဟာအဲ့ဒါရှေးကကောင်းခဲ့တယ်အခုမကောင်းတော့သူတို့ဘယ်လိုကောင်းနေမှာအခုအိမ်နေဝင်းတို့ပူနေဝင်းတို့ဆိုတာကြီးပေါ့ ရှိကကောင်းလို့ဘဝမှာအရှင်းမြင်ပို့လိုက်ပြီအခုသူများကမကောင်းခြင်းမကောင်းခြင်းကြတော့သွားပြီရှင်းရဲ့ပြီရှင်းလားဆိုရှိကကောင်းလေခုမကောင်းပါသည်အခုမကောင်းနောက်မကောင်းပါလိမ့်မည် ရှေးကမကောင်းလို့အခုမကောင်းပါသည်အခုမကောင်းနောက်မကောင်းပါလိမ့်မည်ရှေးကမကောင်းတယ်ဆိုတာဘဝကဒါနာနေခဲ့လို့ဒီဘဝမှာဆင်းရဲဖြစ်ခဲ့ပြီအဲ့တော့ဆင်းရဲတော့ခုနကငါပြောင်ပြောင်ဆင်းရဲမယ်အနာကကောင်းကောင်းရွလိမ့်မလားဆိုတော့မဟုတ်ဘူးမရှိခိုးလို့မလှဆုံးရဆိုတာလို့သူတို့ကပြည်ကြီးအချောင်းလူတွေနဲ့ခိုးခြင်းနဲ့စိတ်ရုပ်စိတ်ပုတ်တွေရှိတယ်အဲ့ဒီလိုမကောင်းရင်နောင်လဲအခုခေတ်ကြီးတရောင်းစားတယ် ရှိကမကောင်းလို့ဘဝဆင်းရဲတယ်ဒါပေမဲ့ဟိုသေးနဲ့ငော့ပါဒီသေးနဲ့ငော့ပါဟိုပြစ်ဒီပြစ်နဲ့ကြီးဘဝကဘာမှထိန်းသိမ်းရမရှိဘူးလူချရဟနာရတဲ့ညင်ငါကင်တုတ်ရှင်တုတ်နေရရှိကမကောင်းတဲ့ပြင်အခုလည်းမကောင်းရင်အဲ့ဒီလူတွေနောင်ကောင်းနိုင်မှာအောင်မလားအဲ့ဒါပဲဒါကြောင့်ကလေးတို့ကကိုယ့်ဘဝပစ္စုပန်ဆိုတဲ့အခုယက်တီမှုကိုကြည့်ပြီးတော့အတိတ်နာကကိုချိန်ရမယ်အဲ့တော့အရေးကြီးဆုံးကတော့အခုကောင်းရင် နောင်ကောင်းသွားမှာအခုမကောင်းရင် အဲနောက်မကောင်းရတော့ဘူးဗျာသဘောပေါက်မလားသို့မမေးမမြမမေးမမြဉာဏ်မြင်ကံဉာဏ်မြင်ကံရှုစမ်းဉာဏ်ကြီးသည်မမေးမမြမမေးမမြဉာဏ်မြင်ကံရှုစမ်းဉာဏ်ကြီးသည်အေးအခုဘဝမှာကြားတယ်ချက်ကနေဆိုဘာမိတော့အဲငကွက်ကမိတော့တယ်တထွားပြရင် တလန်အထိမြင်သွားတယ်ဟုတ်မလားအေးအဲ့ဒါပဲအဲ့ဒါရှိကကောင်းလို့ ဟောရှိကသူများကိုပညာရည်တွေကူညီခဲ့တယ်စာရီဝိုင်းရည်ခဲ့တယ်အာစာစာဥပေတာမဝဲနိုင်ကိုကဝဲပေးတယ်သူစာမကူတိုင်းကိုကစာကူပေးတယ်သူနားမလဲကိုကတွက်ပြတယ်အဲ့ဒါလို့ဆိုပြီးတော့ပညာဉာဏ်တရားတွေနဲ့မိမိကကူညီပေးခဲ့လို့ရှေးကကောင်းခဲ့တဲ့ပုံကောင်များ အခုဘဝကြတော့ချက်ဆိုအထွာပြရင် တလန်တိမြင်သွားကြတာဟုတ်ပလားအဲသင်တာတော့တပည့်တို့တဒန်းနဲ့တဆရာနဲ့တစ်ချိန်နဲ့သင်ကြတာဒါပေမဲ့အဲ့ဒီပုံကိုကြတော့ဒီထွက်သွားတချို့လူတွေကြတော့ဒီမဟုတ်ဘူးအောင်ရင်တော့မအောင်ဘူးအဲ့ဒါကြည့်ပါလားဆရာမတူလို့အချိန်မတူလို့သင်ပြမှုမတူလို့ဒါဒီဆရာဒီအချိန်ဒီကြောင်းဒီတနေရာနဲ့သင်ကြတာဒါပေမဲ့ခုနကအတိတ်ကညာကောင်းတဲ့ပုဂ္ဂိုလ်ကြတော့လှုပ်ကားလက်ကနဲ့အောင်သွားပြီဘာထွက်တော့ဒီနောက်ကဟာထွက်တယ်ဒီနောက်မှာဘာရှိတော့ အဲ့ဒါတပည့်တို့မှတ်တာပဲဒီဆိုတဲ့စလုံးကြီးနောက်ကဟာလား station ဟာလားအဲ့ဒီ distraction ဆိုတာဂုံလူထွက်တယ်ပြောတာဟဲ့ညီတို့ပြောတာကြီးတွေထွက်လို့ဘယ်ကောင်းပါတော့ဒိန်ကြီးတွေစားပြီးတော့အဲ့ဒါကြီးတွေထွက်မနေတော့အဲ့တော့ဒီနောက်ကဘာလဲဂုံတူ distraction အဲ့ဒါပညာပဲဗျာအတုရကောကသင်္နာတူကြပင်မဲ့လို့ဟောအတိတ်ဘဝက သူပြားကိုမင်းများစုံစမ်းခဲ့တာတွေများတဲ့ဘုသူရာရှိတဲ့ဒီဘဝချက်ဆိုငကွက်ကမိတောက်သွားတာဒါကြောင့်ပါတယ်မမေမမြန်ညာမြင်ကရှူစမ်းညာကြည်သည်အဲဘာလေးဖြစ်ဖြစ်မေးရတယ်ဟလားဒါဘယ်လိုပေါင်းတာစလုံးဘယ်လိုပေါင်းတာဟင်းစီနဲ့ပေါင်းတော့လေဟလားကာကြီးတန်ထွက်တာပဲမှန်ရလားကေနဲ့ပေါင်းတယ်လေကာကြီးတန်ထွက်တာပဲဘာထူးလဲဒါမေးရမယ်တပည့်တော်က ဟုတ်တယ်မဟုတ်လားအဲ့ဒီလိုဟာလေးတွေမေးမြန်းတော့ဟောတပည့်တို့မှတကားအဲ့ဒီအတီဝရီလေးတွေရတော့နောင်ကတွေးတဲ့အခါသူများခေါ်မပြောတော့ကိုညာမြင်တယ်အာဒါဟာဘယ်လိုလုပ်တာလို့ဘာဖြစ်ရမယ်ဆိုတာအဲ့လိုသိသိသွားတာအဲ့တော့စာတင်သားလေဆိုတာတပည့်တို့လည်းကျောင်းသားကျောင်းသူဆိုတာစာတင်သားပဲအယူလွယ်အိမ်နဲ့တူပါအယူလွယ်အိမ်ကတွေ့တာကောက်ထဲတယ်လို့စာတင်သားများလည်းတွေ့သမျှဘုသူဒ္ဓတွေကောက်ထဲထားရတယ်ဟုတ်ပါလား တို့များအင်္ဂလိပ်စာမသိဘူးဒါပေမဲ့နှစွန်းနှဖျားနဲ့ဆိုအမှန်ကိုဘီလောက်လူတွေကအောက်တန်းသားထင်နေရဒီဘုန်းကြီးဘီတော့အ ਨੇ ဆုံးရှိတယ်ကိုကဘီမပြောနဲ့ AB တောင်မရဘူးဟုတ်မလားဒါပေမဲ့ဟုတ်လားပြောလို့ပေါ့အဲအကဲခတ်တာပေါ့ဟိုဝတ်တော့နဲ့သွားပါလားဟောကြီးသူအားတဲ့ယထာခုံနမမရလို့ဝတ်တော့နဲ့သွားပါလားဆိုတော့ဒီဝတ်တော့ဆိုတာခုံမဲ့ပြောတာဖြစ်ရမယ်ဒါပဲအဲ့ဒီဝတ်တော့ကိုငါရေးပြတာမှသူနာမရေးတာ ဒါပေမဲ့ဝတ်တော်လို့သူပြပြောရင်ခုံမဲ့လို့ဆိုတော့သိလိုက်ပြီဟုတ်ပလားအဲ့ဒါခုနကစူးစမ်းတာပဲအဲ့ဒါဘာပါလဲအေးစူးစမ်းတာပဲဗျအဲ့တော့တလုံးကိုသိထားရင်နောက်ဟာတွေလည်းဒီတိုင်းနှွဲယူသွားတာလေးတွေရှိတယ်မှန်ရလားဗျအဲ့ဒါကြောင့်တပည့်တို့မေးရတယ်ကျောင်းသားကျောင်းသူဆိုတာယူလွယ်ဘာဖြစ်ဖြစ်မေးရတယ်အဲ့ဒါလေးတွေစုစည်းထားလိုက်တော့ဟောဒီချိန်ကျတော့ဘိုးသုံးညဘဝစီမဘိုးရာသာသူရအောင်ပူကြပါ ထို့တော်ညဆိုတာနွားကြောင်သမားနွားကြောင်ရေးစာတို့လေးတွေဟိုကတွေ့ကောက်ချစ်တာစီစီမစီစီဆိုင်းဆိုင်းမဆိုင်းဆိုင်းကောက်ချစ်တာကျင့်ပံများလာတော့တခါနောက်ကျတော့သူ့ဟာလေးနဲ့သူအကန့်အသတ်ဖြစ်သွားတော့ဟောလှပ်ပါတဲ့ပန်းကက်ကလေးတခုလို့သူ့ရဲ့တန်လုံးသားဟာဘယင်ကနေပြီးတော့ပညာရှိခန့်ရတဲ့အရှင်မျိုးရောက်သွားတယ်ဗျာသဘောပေါက်ပါလားငါတို့အဲဗါတဲ့ငညိုးစာတို့ဆိုတာလည်းတွေ့ဘူးတယ်မဟုတ်လား အေးစာလေးတွေတူလေးတွေကြက်တိုင်းလာနေပြီးတော့အဲဘိုးရာသာဘဝရောက်သွားတာဒါကြောင့်မင်းမြန်ရတယ်စူးစမ်းရတယ်ကိုမရှင်းတဲ့နာကြီးအာစီနဲ့ရေးတာလဲကကိန်းနဲ့ရေးတာလဲကသာထွက်တယ်ဒါဘာကြောင့်လဲဟုတ်ပလားအစွဲနိဆန်းအစွဲနိဆန်းအကြိုင်နိဆန်းအစီအနိဆန်းအဲ့ဒီဆန်းကအတန်ကတော့ဆန်းကြီးပဲအစီအနိဆန်းအစီအနိဆန်းအစွဲနိဆန်းဂိုင်းပါထူတယ်အစီအနိဆန်းကနေ SON ဆန်းကတားလေအဲ့ဒီမှာအတန်တွေချင်းတူပြီးတော့ဘာလို့မတူတော့စလုံးချင်းကွဲသွားအဲ့ဒါလေးကိုနမူနာရရင်ဒီဘက်ဟာဒီဘက်ဟာကတ်တိသွားရုံပဲမှားရလားအဲ့ဒါမေးမြန်းလို့ဘာပါလဲအေးမေးမြန်းလို့ဗျာအဲ့တို့မှယတရတဟောအဲ့ဒါဗမာစလုံးနဲ့ဆိုရင်ရာကောင်းနဲ့သနဲ့ရတဒါပေမဲ့လူတွေရဲ့ယတလို့ပဲထွက်တာပဲရပလဲနဲ့သနဲ့ဆိုရင်ယတ အဲ့ဒီမှာစာလုံးကွဲသွားတယ်လို့အဓိပ္ပာယ်ထူသွားတယ်ရာကောင်းနဲ့တနဲ့ကြရတအရသာဆိုတဲ့ net ကိုဟောသွားရာပက်လက်နဲ့တနဲ့ယတဆိုတော့အချမ်းရံဆိုတဲ့ net ကိုဟောသွားဟုတ်ပါလားအေးအဲ့ဒီလိုကွဲပြားသွားတာလေးကိုမိမိတို့ကတတိကလေးနဲ့ထားထားကြည့်သွားရင်ပညာရင်းမှသူတော်သွားတာတတ်သွားတာပါပဲအဲ့တော့အလကားမနေနဲ့မမမသိရင်မေဖေဖေတို့မမေတို့သိဖေဖေတို့မသိရင်ဆရာဆရာမမေကျောင်းသားကျောင်းသူမေ ကျတော့ရှုကများလာတော့ဟောကိုကအတတ်ပညာကျွယ်ဝချမ်းသာပဲစကားစကားပြောပါများစကားတွေကဇာတိပြတရားတရားဟောပါများတရားတွေကပါဠိယကာတွန်းကာတွန်းကြည့်ပါများကာတွန်းတွေကအလကားဖြေကဲကာတွန်းကဘာသုံးရတော့ဒါနဲ့ခွေးတွေဝက်တွေကသဏ္ဍာန်တွေပြေးနေရဒါအထိပ္ပယ်မှမရှိတာကြီးပဲဒါမျိုးကြည့်ဘူးမကြည့်တို့လည်းငငယ်တုန်းက လူသားတွေကလူတယောက်ဆိုကိုယ်ဥစဉ်ကိုရင်ကြီးဘုရားဥစဉ်ဘုရားတော့ဝတ္ထုတွေကြည့်ခဲ့တယ်ငါတို့ကမှတ်ထားတာကိုရေးတယ်ဝတ္ထုကိုကြည့်ဘူးတဲ့ဆိုင်တာဟေလာတို့ဘာသာပြန်နေရောဝတ္ထုပေါင်း900ကျော်သွားစာအုပ်ပေါင်းနောက်ကြတော့စင်ရင်ချုပ်လိုက်တယ်ဟင်ဒီဟာဆိုဆိုတာတို့ပဲမင်းသားမင်းသမီးပေါင်းနိုင်တဲ့စာလမ်းပဲဒါပေမဲ့စာရေးဆရာခွဲတော့ကိုကအသေးခွဲပြီးကြံရေးခဲ့တယ်လीနောက်ဒီဟာကကွဲနိုင်တဲ့ဟာကြီးကိုစာရေးဆရာပေါင်းပြတော့ပေါင်းတာဗျာဟင် ငါတို့အုံနောက်ကိုစာရေးဆရာကြီးဘုံခတ်ပြီးတော့မထွက်နိုင်အောင်ပိတ်ထောင်ထားတာသူတို့ပေါင်းတဲ့နေရာတို့ခွဲလို့ဖြစ်တယ်သူတို့ခွဲတဲ့နေရာတို့ပေါင်းလို့ဖြစ်အဲ့တော့တို့အုံနောက်အလကားညာခံရတာအဲ့ဒီတော့မကြည့်တော့ဘူးအကျိုးရှိတဲ့စာပေကိုကြည့်ရကိုယ့်ရဲ့ဟောရေးပြောရေးရဘာအမြတ်ထွက်မလဲဟုတ်တယ်မလားတပည့်တော်ပညာရေးထွင်ဒီစာကိုကြည့်ရင်ငါပညာရေးဘာအကျိုးပြုမလဲငါစီးပွားရေးဘာအကျိုးပြုမလဲဒါပဲတပည့်တော်ကာတုံးကဘာအကျိုးပြုအလုံးမအလုံးမဟုတ်တဲ့အစုပ်ပလုတ်ပဲဖြစ်တယ်နောက်ဆုံးတော့အီးကုန်ပြရတာ ရှင်းလားအဲ့ဒါမကြည့်နဲ့တပည့်တို့ဘာမှမဟုတ်အချင်းကုန်တာနဲ့ကိုအောင်နောက်လက်လေးတရားထားတဲ့အုံတော်ဟာပေါ့ပြက်ပြက်ဖြစ်သွားတာပဲသူ့အတွက်အချင်းကုန်တာမှတပါဘာအကျိုးရလာမှာပညာရေးလည်းရလာမရှိဘူးစီးပွားရေးလည်းရလာမရှိဘူးလူမှုရေးလည်းရလာမရှိဘူးပြီးတော့ဘာသာရေးရှုထောင့်နဲ့ကြည့်ရင်အဲ့ဒီကာတွန်းရေးသားတဲ့လူထုတ်ဝေတဲ့လူငှားရမ်းတဲ့လူကမုဒ္ဒဝါဒကံထိုက်မုဒ္ဒဝါဒဆိုတော့မဟုတ်မမှန်တာပြောတာသူ့ဒီကာတွန်းကြီးကဘာလှုပ်လှုပ်ဖြစ်လို့ အဲ့ဒါအားလုံးကလေးတို့သဘောပေါက်အောင်အခုအားရှိကတော့ကြည့်နေကြအဲ့ဒီကတော့ကြည့်တော့ငကောကတန်မိုးရှိတဲ့အုံနောက်တွေအလားသာဖြစ်ကုန်သွားဟုတ်တယ်မလားသီးလိမ်သွားပြီဗရမယာကရွှေနဲ့ကုတ်မှဗရမယာရဲ့အသွေးရောင်ပိုတောက်ပြောင်လာတယ်လို့မိမိတို့ရဲ့ဘဝကိုလည်းပဲခုနကအဲစီးပွားရေးနဲ့အလုပ်လုပ်ဖြစ်မလားပညာရေးနဲ့လားကြားမာရေးနဲ့လားကုသိုလ်ရေးနဲ့လားဒါတခုကိုအကျိုးရှိရမိတို့ကတော့ဘာမှအကျိုးမရှိဘူးပြန်လဲတွေ့ကြည့်အောင် ဒါပေမဲ့တအုပ်ကိုငါကအစိတ်နဲ့90သားရှိအဲ့ဒီအစိတ်90ကိုမရှိချင်းရတဲ့ဟလာပုံကိုယ်လေးတွေများအာခဲဘောပင်မှုစာအုပ်ဖူးပေးရမယ်တပည့်တို့ဘဝမှာဉာဏ်ကြီးသွားပြီသဘောပေါက်ရလားအဲ့ဒါဝဲကိုမပန်းနဲ့အဲ့ဒီကာတွန်းအတွက်ငါဒီချင်းရတဲ့ကိုယ့်ရက်ွက်တဲ့ကလူတွေလူငါကျွေးမယ်မွေးမယ်အစာအုပ်ဖူးပေးမယ်ဘောပင်မှုပေးမယ်သူတိတ်ကုလိုများပါလုံးဝမကြည့်ပါနဲ့ဘာမှလုံးဖြစ်ပါဘူးတွက်ကြည့်ပါဒီစာအုပ်ကြည့်ရင်စီးပွားရေး ပညာရေးကျမ်းမာရေးလူမှုရေးကုသိုလ်ရေးဘာတိုးတက်တယ်ဘာအလုပ်လုပ်ဖြစ်တယ်ဘာမှလုံးလုံးဖြစ်ဘူးအချိန်ကုန်တာနဲ့ကိုယ်အောင်တော့အလကားဖြစ်သွားတာပဲရှိတယ်နားလည်ပလားအေးအဲ့ဒါလေးတွေသတိထားဗျာအဲ့တော့တို့လူတွေကပိုက်ဆံရအကုန်လုံနေရကာတွန်းကလည်းဒါပိုက်ဆံရတယ်ဆိုအကုန်ထုတ်နေတာတော်တော်သနာစရာကောင်းတယ်ဘာသာရေးလောကနဲ့ကြည့်ရဘာမှစီးပွားရေးကြီးပွားရေးလူမှုရေးပညာရေးအိမ်တော်ရေးဘာမှကိုအသုံးပြုမရအသုံးပြုမရအချိန်ကုန်တာနဲ့ပိုက်ဆံကုန်တာ အုံနောက်နဲ့အသိဉာဏ်တွေကပေါ့ပြက်ပြက်ဖြစ်သွားတာပဲရှိပါတယ်ဟုတ်ပလားကလေးတို့အရေးကြီးတာကလေးတို့အရေးကြီးဆုံးဟုတ်ပလားအေးအဲ့ဒါလူကြီးတွေကအယိုးရည်မီသူတို့ဆုပ်ပါလို့မရတော့ဘူးကလေးတို့ကအယိုးနုသေးတယ်အဲ့ဒီအယိုးနုသားလေးတွေဘဝမှာလှလာပပပြော့ပြော့ပြောင်းပြောင်းကောင်းကောင်းမွန်မွန်ဖြစ်စေဖို့ပြောတာဗျာနားရှင်းမလားနားရှင်းပါဗျာသို့ပါတယ်မပေးလူကမပေးလူကမွဲပြာကြမ လူမချမ်းသာမီမပေးလူကမွဲပြာကြလူမချမ်းသာသည်ဘဝမှာဆင်းရဲတာဘာဖြစ်လို့လဲမပေးမလူရဲ့လို့ဆင်းရဲတာဟုတ်ပလားအဲ့တော့ဒုက္ခသာမေတ္တာနဲ့မို့သာဆင်းရဲတဲ့လူတဏှာနေအမှန်တဏှာချာတော့မကောင်းသူအတိတ်ဘဝကလှူခဲ့ပါလား အမလူပဲလို့သူ့မှာဆင်းရဲတာသူ့အပြစ်နဲ့သူခံရတာရှင်းရှင်းလေးပြောရင်ဒါပေမဲ့တို့ကမေတ္တာဝါဒဆိုတော့အော်သူခမရဘဝကဒါနနဲ့လို့မွဲရှာတယ်ဆိုပြီးဘုရားအမှန်တော့ပြီးစီရတော့မကောင်းဘူးသူ့ဘဝကိုသူဘုသူတရအောင်မလုပ်ခဲ့ဘူးမပေးလို့လို့ဆင်းရဲပေးလို့မှချမ်းသာမယ်ဆိုတာသူသိအောင်မလုပ်ခဲ့ဘူးရှင်းမလား အေးသို့တော့မေတ္တာဝါဒနဲ့ဒုဝါဒပြုနေကြတာအဲ့တော့လူမချမ်းသာသည်တဲ့ဘာတဲ့တော့လူမချမ်းသာအေးလူမချမ်းသာသည်တဲ့ဗျအဲ့ဒါသူကံတိုင်းသူလာတာရှင်းတော့ကပြောပြမယ်ဇတိလတထေကြီးတဲ့သူ့မှာသား၃ယောက်ရှိသူတာဝန်ဟညာရတော့ယဟန်ပြီးမသားတွေကိုအမွေပေးတယ်အိမ်တော်ဖေးမှာအတောင်60ရွှေတောင်ကြီးပေါက်ရော့သားကြီးပေါက်ချုံးနဲ့သွားပေါက်ကြည့်တာလက်သေးကုန်လောက်ဓမုံမမရရော့သားလက်သွားပေါက်ကြည့်တာလက်သေးကုန်လောက်ဓမုံမမရဘူး နော်မေးဖေးကမပေးဘူးလားပေးတယ်ရရအဲ့ဒါပေးကပေးဤကျွေးကကျွေးဤဒါပြောတာသားငယ်သွားပေါက်ကြည့်တာဆိုသားငယ်ကြတော့အလွယ်တကူနဲ့ရွှေတုံးနဲ့တင်းလိုက်ရတာအဲ့ကြတော့မဖေးကဩဒီရွှေတော်ဟာငါနဲ့သားငယ်တို့ရဲ့ကုသိုလ်ကံကြောင့်ဖြစ်လာတာသားကြီးသားလတ်တို့အတွက်ခံစားခွင့်မရှိပါလားအဲ့တော့ဘဝတိတ်ကိုပြန်ပြီးတော့မျောကြည့်လိုက်တဲ့အခါအဲ့ဒီဇတိလအလောင်းဒီတစ်ချိန်ကရွှေပရိဏာဖြစ်ခဲ့ရွှေပရိဏတဲ့ ကသဗ္ဗဘုရားလက်ထက်အဲ့ဒီကသဗ္ဗဘုရားပြိဋိဘံဆန်တော့ဓာတ်တော်ကြီးကဒုခောရမဘုရားလို့အမွာမွာမဟုတ်အလုံးကြီးအဲ့ဒါကြီးကိုတစုတဝေးကြီးကိုဌာပနာသွင်းပြီးတော့စီတီတဲကြအဲ့လိုစီတီတက်ကဘယင်ကတမုတ်အင်ရှင်မင်းသားကတမုတ်ဘာမူကြီးမာယာကတမုတ်ပြည်သူပြည်သားကတမုတ်မဟုတ်လိမ့်မို့အဲ့တော့ဒီပြင်းဟာတွေကပြီးသွားပြီပြည်သူပြည်သားမဟုတ်တမုတ်ကချမ်းနေတာသူကတကယ်ရွှေသားနဲ့တဲတာရွှေသားနဲ့တဲတော့အဲ့ဒီမှာယဟန္တာတပါးကခုနက ဇတိလဖြစ်လာမဲ့တထေးအလောင်းသူကပရိန်တယ်ဆိုတော့သူ့သွားပြီးတော့ရွှေလူခါတယ်ဒကာကြီးရွှေတန်းနိုင်ရလူပါဘုရားမှာရွှေမပြီးသေးဘူးအဲ့တော့သူကမယဟန်နဲ့ယဟန်ဖြစ်တာဒေါသအရှိန်နဲ့အာမပြီးကိုတော်တို့ဘုရားရည်နဲ့မြောက်လိုက်ကိုမိမကကောက်ပြောတယ်ဒီမှာတော်နဲ့ကျုံနဲ့ချင်းများတာဘာလို့တော်တူပြောရတာလဲကိုတော်ကြီးကိုပြင်မှာအဲ့ဒီကြတော့မှသူကတတိရပြီးတော့တိခါမှာဘုရားဟင်မင်းကငါ့ကိုစော်ကားတာမဟုတ်မင်းဘုရားကိုစော်ကား ကိုတော့ဘုရားမပြီးရေထဲမျောလိုက်ဆိုတော့မင်းဘုရားကိုပြောနေတာအဲ့တော့ရွှေပန်းသုံးကန်လုပ်ပြီးတော့မင်းဆွဆွသောဆံမင်းအဝတ်တို့ပြဘုရားကိုသွားရအဲ့ဒီခုနကစီရီတဲထားတဲ့ဓာတ်တော်ပေါ့လေနော်ဓာတ်တော်ထက်ထားတဲ့ဘုရားကိုသွားတကတော့ပါအဲ့တော့မှသားသုံးယောက်ရှိတယ်ဂိုင်းသားကြီးတလတ်တို့ရေလာအဖြစ်ရွှေပန်းသုံးကန်လုပ်ကြရှိတယ်ကိုအာခင်မရပါတာခင်မရမှုနဲ့ဖြစ်တယ်ကျွတ်တို့မအားသေးဘူးပြလုံနိုင်ပြီသားငယ်ကြီးဖေးတော့ဒီလိုဒီလိုကိစ္စပေါ်နေပြီငါငါသားငယ် တို့ရွှေပန်းဝိုင်းလို့ပါအာလုံးမမော့ဖေးရဲ့ဖေးကိစ္စသားကိစ္စသားကိစ္စဖေးကိစ္စပဲဆိုပြီးသားလေးကသဘောတူပြုလုပ်ခဲ့တယ်။ကိုင်းလွယ်လွယ်ပြောတော့နောင်အဲ့ဒီရွှေပန်းလူလို့ရွှေတော်ကြီးပောက်ခဲ့ကိုရောတို့ဘုရားရည်မျောပလိုက်ပါလားဆိုရင်သူခုနှစ်ဘဝရည်မျောခံရတယ်။ဘယ်လိုမပြုအဲ့တော့ကောင်းမှုနဲ့ဆိုးမှုတွေတို့မှတွန်တွဲလာကြတာဟုတ်ပလားအဲ့တော့ကိုကအဲ့ဒီတွန်းတွဲလာခြင်းမကောင်းမှုများရင်ငါအချင်းကမကောင်းတာများခဲ့ပြီသူကောင်းတာလေးတွေဖြစ်အောင်ဘဝကိုပက်ခိုင်းပြီးတော့ဟုတ်လားအသိဉာဏ်လေးနဲ့ နှလုံးသားကလေးနဲ့စိတ်ထားစေရနာသရတရားမျောမြင်ဉာဏ်ပညာလေးနဲ့ကိုယ်ဘဝကိုပိတ်ခိုင်သွားရမယ်မှန်ရလားတပည့်တော်အားနေတဲ့ဘာသာကိုဖိကျက်ပြီးတော့တခါလည်းပဲကျူရှင်ယူပိုတင်ရတယ်လို့ကိုယ်ဘဝကိုကိုယ်ဝံပက်ကန်ရမယ်အဲ့တော့ဒုဘဝအဆုံးများရင်အာယဟန်တန်ဃာတော်ရှိကဘာလို့ရမလဲအာအဲ့ဒီမှာကုသိုလ်တွေများများပြုရမယ်ဒါလည်းဘဝရဲ့ဘာသာတရားပဲတို့လူတွေကသင်ရိုးတဲ့ဘာသာမှာဘဝပညာလို့ထင်နေကြတာဟုတ်ပလား ကိုကအနာတွေများနေတဲ့သူဘုန်းကြီးဟန်သွားရှောက်ငါတို့တော့ကောက်ပြလာမယ်နင်းအနာများတာကိုဘဝနင်းတမညှင်းသေးတယ်လို့အဲ့တော့နင်းသီလစောင့်အဲ့တော့သီလစောင့်အောင်ဆိုတော့ဒါကြတဲ့ဘုန်းကြီးဟန်ကြီးသွားပြီးတော့အမြဲတမ်း၅ပါးသီလဓမ္မမဟုတ်၈ပါးသီလစောင့်တည်တာပဲဒါဘဝပညာကလေးတို့ကစာပေပညာပဲရှိတယ်အဲ့တော့ဘဝပညာကြီးအများကြီးရှိတယ်အဲ့ဒီမှာသဘောပေါက်ကြပါလားအေးအဲ့ဒါပဲဒါရောင်နဲ့ဗါတဲ့ ပေးမပေးလူကမွဲပြားကြလူမချမ်းသာသည်ခိုင်းခေါင်းကသားသုံးယောက်အတိတ်ဘဝဇာကြောင့်ကြည့်လိုက်တော့သားကြီးနှစ်ယောက်ကဝင်ဝင်ပြီးတော့လှုပ်အားပေးရအဲ့ဒါကြောင့်နောက်ဆုံးဒီတထေးကြီးဘုရားအမွေပေးတော့သားကြီးသားလာယူလို့ရရသားငယ်ကလှုပ်အားမပေးဘူးလားလှုပ်အားပေးသဘောတူလို့ဟောရွှေတောင်ကြီးကိုအလွယ်တကူသူရသွားတယ်ဘာသူမပြုကံပါသူမှ ခံစားရပါလေမိဘကတော့အချူးကြီးဆိုပြီးတော့သားသမီးကိုပေးလိုက်တာပဲဒါပေမဲ့ကံမပါတဲ့လူကတော့လှော်ရင်းနဲ့ဆိုတာလို့လှုပ်ရင်းကစီးပွားပြတ်သွားကြတယ်အဲ့ဒါဘယ်သူမပြုအဲမိမိမှုပဲဒါသားတို့သမီးတို့ရက်ွက်ထဲလည်းရှိတာပဲတပေတမေတဲ့မွေးကြတယ်မကောင်တယောက်ကပြည့်စည်ကြည့်တယ်တယောက်ကပြည့်စည်မရှိဘူးတယောက်ကအနာများတယ်တယောက်ကအနာများဒီတမေဒီတပေတွေကမွေးလာတာပဲဘာလို့မတူတာလဲအဲဒါကြောင့် ဝချင်း မတူတာဘာကြောင့်လဲဘဝချင်းမတူတာဘာကြောင့်လဲကံကံကြောင့်ပါဘို့နို့နို့နို့ဘဝချင်းမတူတာကံရောက်ပဲဘဝချင်းမတူတာကံရောက်ပဲဘဝချင်းမတူတာဘာကြောင့်လဲဘဝချင်းမတူတာကံရောက်ပဲကံဆိုတာလောက်ပါပဲဘယ်သူမပြုအဲကိုကိုယ်တိုင်ပြုတဲ့အတွက်ကိုဘဝရဲ့ဇတ်ချေဟာကံပါပဲကံဆိုတာကိုလုတ်ထားတဲ့အလုပ်ပဲဘယ်သူမှအားကိုးကြရမရှိပါဘူး အာမဂုဏ်နဲ့လို့ပြစ်ပယ်တာတော့မဟုတ်ဘူးကိုပြုမှကိုရတယ်ကိုစားမှကိုဝရတယ်ကိုသွားမှကိုရောက်တယ်ကိုပြင်းမှကိုလှပါတယ်နားရှင်းမလားဗျာအဲ့ဒါကလေးတို့ရဲ့ဘဝအလွာနဲ့ထိုက်တန်သောတရားပဲလူကြီးတွေလည်းပဲဒီတိုင်းဒီသွားကြပါတော့ဟုတ်လားအဲ့တော့ပြောမယ်ဆိုရင်တော့ဘုရားတရားတော်ဟာဓမ္မခန္ဓာ၈000 4000ပဲကွယ်နေတာမှမဟုတ်ပဲနဲ့ဟုတ်လားအေးအဲ့ဒါကြောင့်အခုဘုန်းကြီးတို့တရားတော်မှာများအတွက်ဘဝမှာ သိစေရာကြောင်းကျိုးကလေးတွေခွဲခွဲပြီးတော့ပြခဲ့ပါပြီအဲ့ဒါကိုယ်သုံးတခုဖြစ်လာလို့ကောင်းတာဖြစ်လာရင်ငါအတိတ်ကကောင်းတဲ့ကံရဲ့အကျိုးပေးတာပဲမကောင်းတာဖြစ်လာရင်အတိတ်ကမကောင်းမှုကံရဲ့အကျိုးပေးတာပဲဟုတ်ပါလားအဲ့တော့အခုအချိန်ဘဝဟာကောင်းကောင်းမွန်မွန်တတိနဲ့ထိမ့်သွားမယ်ဆိုရင်အနာဂတ်ဘဝမှာအကောင်းကြီးဖြစ်စေရမယ်ဆိုတာကိုယ်ဘဝကိုယ်သာစိုးပိုင်လို့ရပါတယ်သူများကစိုးပိုင်လို့မရပါဘူးအားလုံးနားလဲမလားနားလဲအေးအဲ့ဒါလေးတွေကိုတပည့်တို့ အညာအရွယ်လေးတွေကစအုံနောက်ကလေးနဲ့ဝင်စားဝင်စားပြီးတော့ကောင်းတာလေးအချိန်ပြည့်မဟုတ်တော့လည်းပဲအကောင်းလေးတွေဖြစ်အောင်တော့ကြိုးစားပါသဘောပေါက်မလားဗျာအေးဒါကြောင့်30ပုံသာ30ပုံသာအမြာတတဝါကမ္မိကမ္ဖကမ္မိကမ္ဖဒနာဥစ္စာဒနာဥစ္စာကံဆွေကံမျိုးကံဆွေကံမျိုးကံကူွယ်ရာကံကူွယ်ရာကံအပေါင်းကံ အကြောင်ရှိတဲ့ငါရှိတော့ငါကြည်သားလိလေကြီးမိုးကြီးကြတော့သူတို့တွေလင့်နောက်ပါပြီးကွဲသွားကြတော့တူကသူတော်ကောင်းနေချားတဲ့ရောက်သွားတယ်တူကတော့သူယုံမှာတခုတည်းများချားတဲ့ရောက်သွားအဲ့တော့ပန်ဝင်းရင်လှမ်းရိုက်တာရဘင်းကြီးတစ်ပါးကစစ်ရှုံးလို့ပြေးလာပြေးလာတော့ပထမအဲ့ဒီကြီးသားလေးနေတဲ့နေရာရောက်တော့ကြီးသားလေးဟာဖန်းဟာရှိရတန်းဟာဖျားဟာဘင်းကြီးကနမိတ်မကောင်းဘူး ဒီလိုတွေကငါမနေတယ်မှုဆိုရှေ့ဆက်တွေးတော့ခုနသူတော်ကောင်းတွေကရောက်တော့ကြည်သားလေးကအော်ခကြီးကလာပါထိုင်ပါစားပါတောက်ပါအော်ကြည့်ကြည်သားလေးနဲ့ပါပန်ဝန်းကျင်တခုရမြကြားရရောက်တဲ့ကြည်သားလေးကဘာဖြစ်တော့ကြမ်းထမ်းတယ်ခက်ထမ်းတယ်နှိပ်စက်တယ်ညံမှုတယ်ဟိုသူတော်ကောင်းတွေကြားတဲ့ရောက်သွားတဲ့ကြည်သားလေးကနုညံ့တယ်တိမ်မွေးတယ်ပျော့ပြောင်းတယ်ယဉ်ကျေးတယ်အဲ့တော့ပန်ဝန်းကျင်လည်းအရေးကြီးတယ်နော်ဟုတ်ပါလား အေးဗါတဲ့အဲတမကွေးတော်ရောရှက်ပေါက်ကဟောတရပင်မင်းသီချိုကင်းဤတရပင်ကလေကစိုက်တာဖေးကတမကွေးတော်တွေရောပေါက်ရင်အမြင့်အမြင့်ချင်းရှက်ပြီးတော့အဲ့ဒီတရပင်ဘာဖြစ်သွားခါသွားတယ်အဲ့ဒီတရပင်ဘာဖြစ်သွားတော့ဒါပန်ဝန်းကျင်လိုင်းကြောင့်အဲ့ဒါကြောင့်တပည့်တို့အပေါင်းအသင်းဆိုတာလေကိုကိုယ်လည်းတတိထားနော် အခုမိဘကလိမ္မာအောင်ဆုံးမကြပြီမဲ့အပေါင်းအသင်းမကောင်းတဲ့ကလေးတွေပျက်စီးသွားကြတယ်အဲ့တော့ကိုဘဝဟာကိုပဲ့ကိုင်းမယ်ကိုထိရမယ်ဆိုတာကလေးတို့သဘောပေါက်မိဘကတော့24နာရီတောက်ထောင်မချိနိုင်ကြဘူးသူတို့ကတော့ပြောရုံဆုံးမမိဘကတော့ပဲစေရနာရှိရတာသူတို့မှသားတို့သမီးတို့ စားစရာရောသူတို့စားစရာဝတ်စရာရှာကြဖွေကြရအဲ့တော့သားလေးသမီးလေးတို့ကခုနကစားပေးအစိတ်နဲ့စားပေးမဖြစ်သေးပဲဓမ္မရန်တီတို့ဟလား အာဗုဒ္ဓဓမ္မတို့ဓမ္မဖြူဟာတို့မင်္ဂလာမောင်းမယ်တို့ဟုတ်လားအဲ့လိုစာဆောင်တွေကြီးရတယ်ဝေဒမဂ္ဂဇင်းတို့ဟိုဒနမဂ္ဂဇင်းတို့အုံဖွန့်နဲ့ပြီးနေတာကလေးတို့အုံတော်လကားဖြစ်သွားမယ်ဟုတ်ပါလားအုံဖွန့်မှန်းလိုက်ရင်ဘာဖြစ်လဲဘာတော့ဘယ်လိုမှဘယ်လိုဖြစ်လို့ဟုတ်ပါလားအေးအဲ့လောက်ဟာလေးတွေနဲ့ကို့ဘဝကိုသွားပြီးတော့ဆုံးပြမမားကြည့်နဲ့နော်အေးကိုယ့်အကူဖရာရည်တော်တင်ပန်းတော်ကဒါကုသိုလ်တွေပဲ ကုသိုလ်ဆိုတာအချိန်မီပြီးစုစည်းမှုအနေအပြင်ဖြစ်သွားတယ်ဆိုတာကိုသဘောပေါက်ပါနားလည်မလားဆို30တပုံသာ30ပုံသာမြာတတဝါကမ္မိကမ္ဖဒနာဥစ္စာကံဆွေကံမျိုးကံကူွယ်ရာကံအပေါင်းအကြောင်း ရှိတဲ့ငါအဲ့ဒါဘယ်သူမပြုမိမိမူအမေကန်အမေကန်သားမိကန်သားဖကန်သားဆွေကန်သားမျိုးကန်သားလင်ကိုယ်ွယ်ရာအဲ့တော့ကိုပြုတဲ့ကံนี่တန်ရှင်းစင်ကြယ်အောင်လို့ပြောတာနော်အဲ့တော့ကံရဟာကလည်းအင်မတန်ဆန်းကျယ်တော့ဆိုကြည်တာကံတဘောကကံတဘောကအံဩဇရာရှင်ရမွဲချရှင်ရမွဲချထိပေါက်ပမာဝဉ္ကြီးသမတ သက္ခံယရှာကံစခံထူဆန်းထွေတလားဒီကံကဟောဖြူမယောင်နဲ့လဲမဲတယ်ဟုတ်ပလားအေးပြီးတော့တူမယောင်ယောင်နဲ့လဲလွဲတယ်တဲ့ကံတရားသိအံ့ဩကြီးဘာဖြစ်လို့တော့ဆိုတော့ကိုယ့်ထဲမှာအရေးကြီးဆုံးကမနောကံအညာပဲမနောကံကဘာတော့ ဟောတရားနာပြီမဲ့တောင်တွင်းမြောက်တွေလည်းတွေးရင်တွေးမိတတ်တယ်ပညာသင်ရင်လားတောင်တွင်းမြောက်တွေမတွေးမိတတ်ဘူးလားအဲ့တော့တရားနာပညာသင်တယ်ဆိုတာကောင်းသောအလုပ်ကောင်းသောကာမယ်ဒါပေမဲ့အဲ့ဒီကြားတွေကဖောက်ပြီးတော့ကတရားတွေရောက်ရောက်သွားတာလေအဲ့ဒါကြောင့်ဝိပဿနာနည်းလေးနဲ့စိတ်အစဉ်စူးစိမှုလေးတော့အရယူထားကြအဲ့လိုလွင်ပြန်တော့အဲ့ဒီလွင်နဲ့စိတ်ကလေးပြားစူးစိစူးပြီးတော့မှတ်သွားတော့ကံထိုးမိုးမောင်မကြတော့ဘူးပေါ့ကွယ်ရှင်းမလားရှင်းပါပြီအေးအဲ့ဒါကြောင့်သဘုတ်ဥလိုပဲဒီကံတရားက ကွေးလိမ့်တယ်ဆိုတာဘာလို့ကောင်းတာပြုနေပေမဲ့မကောင်းတာတွေရှောက်လို့ချင်လုံနေတာကိုဟုတ်ပလားအေးအဲ့ဒါပဲရှင်းတော့ကမုတ်ဆိုးသားဖဥပုံနေရောက်တော့မုတ်ဆိုးကြီးကအသက်အရွယ်ကြီးလာတော့သူများရဲ့အလေးစားခံရအောင်ဥပုံလေးတော့စောင့်သွားအောင်မဒါပေမဲ့ဒီဥပုံနေမှာရတဲ့ရနေကြသားငါးတော်တွေလည်းရကျင်နေအဲ့ဒါသားကြီးလားဘယ်နေရာမှာလင့်ကျင်ထိုးဘယ်နေရာမှာကြော့ဝင် ဘယ်နေရာမှာထောင်ကြောက်ဘယ်နေရာမှာဖိဘယ်အချိန်ဘယ်အကောင်တွေရည်တောက်လာတာတဲ့မင်းလင့်စင်မောကများနဲ့ပြည့်လဲချပေးပြီးတော့ तू ကဥပုံဆောင်သွားရောဗျာ तू ပဲသွားတော့ဥပုံဆောင်တာကောင်းတယ်လို့မဟုတ်လားအဲ့မှာအာမန်ဒီပြီးကြလေတော့ဘုန်းကြီးထံကတခါတည်းဒီလာယူပြီးတဲ့အခါကျတော့ဟိုးကြောင်းပြင်မဲ့တစ်ပင်ကြီးထိုင်ပြီးတော့ခြေလေးလေးဖွာရင်ကအင်းငါသားကြီး ပြီးကဘယ်နှကောင်းလောက်ရရောမယ်ထောင်ရောက်ကဘယ်နှကောင်းလောက်ရရောမယ်ဟင်ပြစ်တာခတ်တာကဘယ်နှကောင်းလောက်ရရောမယ်သူပြုနေတာကတော့ကုသိုလ်ပဲမို့လားဥပုံဆောင်တယ်ဆိုတာဘာလဲဒါပေမဲ့သူ့စိတ်ထဲမှာဘာတွေဖြစ်နေအဲအဲ့ဒါမျိုးတွေဖြစ်တတ်တယ်ဗျဟိုလင့်စင်မဝနေတဲ့သူသားကတော့အေးအဖေခိုင်းလို့သာလို့ရတယ်။ဩအဖေကြောင်းသွားပြီးတော့အခုချင်းတိလယူပြီးလောက်ရမယ်။အခုချင်းပရိစိတ်နေမလားအခုချင်းတရားနာနေမလားအခုချင်းတရားအထုတ်နေမလား မုတ်ဆိုးလုပ်တဲ့လူကကုသိုလ်စိတ်တွေဖြစ်နေသဘောပေါက်ကြလားအဲ့ဒါမျိုးလည်းဖြစ်တတ်တယ်ဒါကြောင့်ကိုယ့်ဘဝကိုအတိမ်ဆောင်မရှိအောင်ဆိုပြီးတော့ချင့်ချင်းနားဖို့အရေးကြီးပါတယ်ဗျာနားရှင်းမလားနားရှင်းပါဘူးအဲ့ဒါကြောင့်ကလေးတို့နဲ့လိုက်ဖက်တဲ့ဘဝရဲ့လမ်းကြောင်းဖြူပြောင်းသားရအောင်လူချင်းမတူတာဘာကြောင့်လဲလူချင်းမတူတာကံကြောင့်ပဲကံဆိုတာဘယ်သူမှပြုမိမိမှုကိုပြုတဲ့အလုပ်ဟာ ကံပါပဲလို့ကိုယ့်အလုပ်ကိုကိုစိတ်ချယုံကြည်သော အပြင်လို့ဒါကြောင့်ရှေ့ကကောင်းလို့အခုကောင်းပါလိအခုကောင်းနောင်ကောင်းပါလိမ့်မည်ဆိုတဲ့အတိုင်းစီးသုံးချက်အတိတ်ပစ္စုပန်အနာဂတ်ကာလမှာဘုန်းကြီးတို့တရားတော်များအခုဘဝအလဲဘဟုပစ္စုပန်ကြရအနေအပြင်ကောင်းမြတ်တဲ့ကိုမှုနှုတ်ပြောစိတ်အကြံတို့ဖြင့်မိမိတို့ပြုလုပ်ချတာ၏အတိုင်းမက်ဖို့နိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်မျက်မှောက်ပြုရပါလို့ဤ လင်းမြန်ဆိုင်ရောက်မျက်မှောက်ပြုရပါလိုသောဟူ၍ပတ္ထနာအောင်စုပြုကြကုန်ရသတည်းသာဓုသာဓုသာဓု gain ဆုတောင်းရည်ချက်ချကြရအောင်ရည်ချက်ခွက် gain တယ်လေစိတ်တူကိုမြသူများလူတာတဝက်ဆိုင်သာဓုခေါ်ပြီးခမြိုင်မြိုင်တဲ့သူများလူတာသာဓုခေါ်ရင်ကုသိုလ် အေးတဝက်ရတယ်လုံးတော့ပန်ကာကြီးတချမ်းတော့ခွဲပေးနိုင်တော့ဘူးဗျာအေးပစ္စည်းတဝက်ရတာမဟုတ်ကုသိုလ်တဝက်ရမယ်လို့ဝါမန္တသာဆိုဒီသက်ချာအရှင်ဖယားအရှင်ဖယားတပည့်တော်မြတ်သည်တပည့်တော်မြတ်သည်ဥလင်ရှုပံဥလင်ရှုပံဤစု၍ဤ ဒေါခင်ခင်ကုလရှိန်ဒေါမြကျွယ်နဖမိပါမူထားကြသည်ဥအောင်ထေဒေါတင်တင်မြင့်